ဒီနေ့2020ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေ့ညနေ9နာရီချိန်ဆမ်ရန်စကိုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း58ဝိညာဉ်ဥပဒနာပြောလာပါလေဝိညာဉ်ရှုနေမပြောခင်ဝိညာဉ်နဲ့ပတ်သက်တဲ့အကြောင်းအရာလေးတွေဘုန်းကြီးတို့အရင်ပြောပါပါဒီနေ့ကောင်းစီပေးထားတော့ဝေဒနာကိုချုပ်ဖို့တဲ့ဝိညာဉ်နဲ့ ဖြစ်နေသောကိလေသာချိုးအောင်ပယ်အောင်ရှုရခြင်းဆိုတဲ့ကောင်းစီလေးပေးတာအဲ့ဒီအကြောင်းအရာကိုစပြောမယ်နော်မြတ်စွာဘုရားကဘုန်းကြီးတို့မာသရိပ္ပံတုတ်ဟောတဲ့နေရာမှာဘာဟောတာလဲဆိုဒီသတိပ္ပံအကျဉ်းချုပ်မှာလည်းစဟောပါတယ်ကာယေကာယ ानु ပတိဝေရတိဝိနည်းလောကေပိစ္ဆာဒေါမနတံကာ ानु ပတနာရှုတဲ့ခါမှာ တတ္တဝါတွေဟာကိုယ်တဏ္ဍမှာဖြစ်နေတဲ့အဘိဇာဒေါမနတောင်ပယ်ဖြောက်ဖို့ရှုရမယ်ဝေနာတုဝေနာနုပတ္တိဝေရတိဝိနည်းလောကေဘိဇာဒေါမနတံဝေဒနာရှုလဲဒီတိုင်းပဲစိတ်စိတ်တွေစိတ်တာနုပတိဝေရတိဝိနည်းလောကေဘိဇာဒေါမနတံစိတ်ရှုလဲဓမ္မသဘောလေးတွေရှုမယ်ဒီဓမ္မေတုဓမ္မနုပတိဝေရတိ ဝိနည်းလောကေဘိဇာဒေါမနတံကိုယ်တဏ္ဍမှာဖြစ်နေဘိဇာဒေါမနတအစရှိတဲ့ကိလေသာကိုပယ်ဖြောက်ဖို့ရှုရမယ်ဒီလိုဟောထားတာပေါ့ဗျာဒါကတော့ဟိုဓမ္မကြီးတို့ဒကာကြီးတို့ဘုန်းကြီးအထောက်ထားလေးပြောချင်လို့ဒါလေးရုပ်ဖတ်ပြတာအဲတော့အဓိကဗုဒ္ဓဘာပြောထားလဲဆိုဒီမာတိပဒနာတုံမှာအဲ့ဒီလိုတိတိကျကျဟောတာပြန်ဖတ်ပြမယ်နော်ဝိနည်းလောကေဘိဇာဒေါမနတံ အဲ့ဒီလိုဟောတာအဲ့လိုဟောထားတဲ့အခါကျတော့ကာယခန္ဓာကိုယ်ကြီးမှာပဲရှုရှုဝေဒနာခံစားတဲ့ဝေဒနာပဲရှုရှုစိတ်ဓာတ်စိတ်ပဲရှုရှုဓမ္မသဘောပေါ့သဘောလေးတွေတွေကဒီလေးမျိုးတွေကတစ်ခုခုဘာပဲရှုရှုပေါ့လေဘိဇာဒေါမဘိဇာဆိုတာလောဘဒေါမနတာဒေါသဥဆောင်တဲ့နိဝရဏကိလေသာတရားတွေပယ်ရှားနိုင်ဖို့ကြံ့တာပဲဝေဒနာချုပ်အောင်ဝေဒနာပြောက်အောင် ရှုဖို့တဲ့ ဝေဒနာမှာဖြစ်နေတဲ့နိဗ္ဗာန်သုံးဖို့ကိလေသာတွေချုပ်အောင်ပယ်အောင်မဖြစ်အောင် ရှုမှတ်တယ်ဆိုဒီလိုလေးမှတ်ထားပါတော့အဲ့ဒါနားလေထားရင်ဒါတော့ရှုမှတ်တော့ကောင်းတော့ပေါ့နော်နောက်ပြီးတော့ဘုန်းကြီးတို့ဒီမှာခေါင်းစီပြောတာပြီးတော့မှဘုန်းကြီးတို့ပြောစရာတွေဆက်ပြောင်းမယ်နော်အခုတော့ဒီခေါင်းစီတိုင်းဘုန်းကြီးအစီအစဉ်တိုင်းသွားမယ်အဲ့ဒီတည်းမှာဗာပြောသွားလဲဆိုဒုက္ခခုနှစ်မျိုးဆိုဒီမှာမှတ်စုလေးကြည့်လိုက်နော်ကိုရှင် မှတ်စုလေးပြလိုက်မယ်နော် စာမဏေနံပါတ်1ဝေဒနာတွေကသူကဒုက္ခဝေဒနာစမှိုင်းတော့များသောရင်ဒုက္ခဝေဒနာစတွေ့ကြလို့ဒုက္ခဝေဒနာနောက်ဒုက္ခဝေဒနာနောက်ဥပ္ပခဝေဒနာဒုက္ခဝေဒနာနဲ့ပတ်သက်ဒုက္ခတွေကဒီမှာအမျိုးမျိုးစာပေမှာပြောတာဟိုဓမ္မစကြာမှာလည်းဒီဒုက္ခနဲ့ပတ်သက်ပြီးတော့ဟိုဓမ္မစကြာပါတဲ့ဒုက္ခအပြင်ဒီဒုက္ခတွေလည်းသိထားဖို့ဒီမှာဘုန်းကြီးတို့နှုတ်ထုတ်ပြန်ဓမ္မစကြာကဘုန်းကြီးနှုတ်ထုတ်မပေးခဲ့ဘူးဟိုမှာတော့ မွေးလိုက်ဒုက္ခကြီးအသက်ကြီးလာအိုလိုက်ဒုက္ခနာယောဂဖြစ်ဖြစ်ဒုက္ခသိရင်ဒုက္ခဒီလိုဒီမှာတော့ဒုက္ခကတမျိုးခွဲပြပြန်နံပါတ်1ကသုံးခုတစ်ခုတတွဲပေါ့ဒုက္ခဒုက္ခဝိပရိနာမဒုက္ခသင်္ခါရဒုက္ခဒီသုံးမျိုးတတွဲနံပါတ်1ကပရိစ္ဆန္ဒဒုက္ခအပရိစ္ဆန္ဒဒုက္ခဒီနှမျိုးကတတွဲနောက်ပြီးတော့နံပါတ် သုံးတွေကပရိယာယဒုက္ခနေပရိယာဒုက္ခဒါမျိုးတတွဲပေါ့နော်ပထမတော့ပါဠိလိုပဲစပြီးမှတ်ထားအောက်မှာရှင်းလင်းချက်တွေပါတယ်နော်ဒုက္ခဒုက္ခဆိုဘာလဲဆိုကိုယ်ထဲမှာနာကျင်ကြိုက်ခဲတာဒီအဲဒီစာရအခန့်ခက်တဲ့ကိုယ်ဆင်းရဲမှုစိတ်ထဲမှာစိတ်ပူပါနာမကျေနပ်တော့ဝမ်းနေတာစာရအခန့်ခက်တဲ့စိတ်ဆင်းရဲမှုမျိုးနော်ဒါတွေကသဘောကလည်းခံကြတဲ့အမိကလည်းဆင်းရဲတဲ့အတွက်ဒုက္ခဒုက္ခပဲနော်ပြောချင်တာတော့ ကိုယ်ဆင်းရဲစိတ်ဆင်းရဲမှန်သမျှတွေကဒုက္ခဒုက္ခပဲဝိပရိနာမဒုက္ခကိုယ်ထဲမှာလည်းနောက်ပိုင်းဒုက္ခဝင်တာကြော်သွားဒုက္ခဝင်တာလေးတွေ့တာဒီကတရားနဲ့ဒုက္ခဝင်တာလေးတွေ့ရတတ်တော့ဘောနော်ကိုယ်ထဲမှာချမ်းသာနေတယ်ကိုယ်ချမ်းသာတော့စိတ်ကလည်းချမ်းသာနေတယ်ကိုယ်ချမ်းသာစိတ်ချမ်းသာဒီသဘောတရားတွေဝိပရိနာတော့ဒုက္ခဘာဖြစ်လို့လဲဆိုတော့ဒီကိုယ်ချမ်းသာစိတ်ချမ်းသာတဲ့ကိစ္စအများအားဖြစ်မနေဘူးနောက်တော့ပြောင်းလဲသွား အဲ့ဒါကြောင့်မို့ဒီကာယကဒုက္ခစေတသိက်ကဒုက္ခဝေနာပါပဲဒီဒုက္ခဝေနာလည်းအမြဲတမ်းဖြစ်နေတာမဟုတ်ဘူးပြောင်းလဲသွားတဲ့အတွက်ဖောက်ပြန်ဖြစ်စီးသွားတဲ့အတွက်သူကတော့ဝိပရိနာမဒုက္ခပဲနောက်သင်္ခါရဒုက္ခလေလတန်းဆိုခုနဒုက္ခဒုက္ခကဒုက္ခဝေနာကိုပြောတယ်ဝိပရိနာမဒုက္ခကဒုက္ခဝေနာကိုပြောတယ်သင်္ခါရဒုက္ခဆိုဘာကြံနေလဲဆိုတော့ဥပေက္ခဝေနာတွေပေါ့ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဒီအလေလတန်းသာဝေနာတွေ နော်ဘာဖြစ်လို့ तू ကလည်းပြုပြင်ပြောင်းလဲတဲ့သဘောရှိလို့ဒါဥပေက္ခဝင်ဒါလည်းဝေဒနာကဟိုဒါတွေကြာပြီးဝီစီပေါင်းနှလုံးဖြိုင်တာသင်္ခါရဒုက္ခသင်္ခါရဒုက္ခဥပေက္ခဝေဒနာဥပေက္ခဝေဒနာအမှားနဲ့ရိုက်တယ်အဲ့ဒီအဲ့ဒီဓာရီလေးထက်လာပေါ့နော်သင်္ခါရဒုက္ခဆိုတာလေလာတန်းစားခံစားနေတဲ့ဥပေက္ခဝေဒနာတွေပြုပြင်ပြောင်းလဲတတ်တဲ့ဥပေက္ခဝေဒနာတွေအများအားဖြစ်မနေဘူးအဲ့ဒါပြောင်းသွားတယ်ဒါကြောင့်သင်္ခါရဒုက္ခ ပြီးတော့ကြံတဲ့လောကီယုံနံတရားတွေပေါ့ဗျာဒီယုံနံတရားတွေကလည်းအမြဲမပြတ်ပြုရင်ပြောင်းလဲနေတဲ့အတွက်သင်္ခါရဒုက္ခဒီသုံးမျိုးကတတွဲမှတ်ထားမယ်နောက်တစ်ခုကတော့ပြိဿာနာဒုက္ခအပြိဿာနာဒုက္ခပြိဿာနာဆိုတာတော့ဒီဘာဖြစ်လဲဆိုဖုံးကွယ်ထားသလိုဖြစ်တဲ့ဒုက္ခအပရိစ္ဆာနာဆိုတာတော့ပေါ်တွင်ထင်ရှားတဲ့ဒုက္ခမျိုးကိုခေါ်တယ်ပရိစ္ဆာနာတော့ဖုံးကွယ်တဲ့ဒုက္ခဆိုဥမာ နားကြိုက်တာတို့ခေါင်းကြိုက်တာသူများမသိနိုင်သွားကြိုက်တာတို့လေလိုလေအောင်ဖြစ်တာတို့တဝုတရားဆွဲလန်းမှုဒီကိုယ်တမ္မာပြပူလောင်နှိမ့်ဆက်တာနော်စိတ်ဆိုးနေတယ်စိတ်ပြတ်နေစိတ်တက်ကြနေတယ်ကိုယ်စိတ်ထဲကအခန့်ခက်တဲ့ဆင်းရဲနေသူများမသိနိုင်နော်ခံစားသူတွေသိပြီးတော့ခြားသူတွေမသိနိုင်တယ်ဖုံးကွယ်ထားသလိုဖြစ်နေတဲ့ဒုက္ခမျိုးဒါကိုပြိဿနာဒုက္ခလို့ဖြစ်တယ်နော်နောက်တစ်ခုကအဲ့ဒီအမြည်တစ်မျိုးထပ်ပြောပါတယ် အဲ့ဒီဒုက္ခကိုပဲအပကတဒုက္ခလို့ခေါ်တယ်ဒီဆင်းရဲတွေကသူများမသိကိုယ်တဏ္ဍာမှာပဲကိုယ်စိတ်ထဲမှာဖြစ်နေတဲ့အတွက်သူများသိအောင်မထင်ရှားတဲ့အတွက်အပကတဒုက္ခလို့ခေါ်တယ်ပြီးတော့မှအပရိစ္ဆာနာဒုက္ခအပေါ်နည်းနည်းတင်မကိုကြည့်အပရိစ္ဆာနာဒုက္ခဆိုတာဘာလဲဆိုတော့ဖုံးကွယ်ခြင်းမရှိတဲ့ဆင်းရဲခြင်းမျိုးပဲနော် ဖုံးကွယ်ထားတာမရှိဘူးဓာကုတ်ခါရတယ်ဒါသိတာတယ်အများမြင်လန်ထိုးခါရတယ်တဏ္ဍမန်တယ်နော်အစီရင်ဖြစ်တဲ့ဇာယီလိုပေါ့ဒီဆင်းရဲတွေကတော့ဖုံးကွယ်ခြင်းမရှိတဲ့ဆင်းရဲပေါ့ထင်ရှားမြင်သာတဲ့အတွက်လည်းပါကရဒုက္ခလို့ခေါ်တယ်နော်ပရိစ္ဆအပရိစ္ဆနာဒုက္ခခေါ်ခေါ်ပါကရဒုက္ခခေါ်ခေါ်အတူတူပဲနောက်ဆုံးတစ်တွေ့ကတော့ပရိယာယဒုက္ခနဲ့နေပရိယာယဒုက္ခပရိယာယဆိုတော့ကတော့နော် ဆင်းရဲခြင်းအကြောင်းပေါ့လေနော်ပရိယာယဆိုအကြောင်းကိုပြောတယ်ဆင်းရဲရဲ့အကြောင်းဖြစ်တဲ့အတွက်ဒုက္ခနော်အဲ့ဒါကတော့ဗာလဲဆိုရုပ်သဘောနာမ်သဘောတရားတွေပေါ့နော်သူပင်ကောကမဆင်းရဲတော့လေနော်ဆင်းရဲခြင်းအကြောင်းဒီရုပ်ရုပ်နာခန္ဓာတွေရလာတဲ့ခါကျဘုန်းကြီးတို့ဒုက္ခဖြစ်တော့ဒီရုပ်နာခန္ဓာများဒီဒုက္ခမဖြစ်ဘူးပေါ့နော်ဒါကြောင့်ရုပ်သဘောနာမ်သဘောတရားတွေက သူ့ပင်ကိုအနေနဲ့တော့မဆင်းရဲဘူးယောဂယုတ်တတနာငါနန္တတဒါပေမဲ့လို့ဘုန်းကြီးကဒီယုတ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတွဲနေရတဲ့အခါကျဆင်းရဲခြင်းအကြောင်းဖြစ်တဲ့အတွက်ပရိယာဒုက္ခလို့ခေါ်တယ်။နေပရိယာဒုက္ခဆိုတာတော့တကယ်ကိုဆင်းရဲအစစ်ကိုအပေါ်ပြောရဒုက္ခဒုက္ခပဲကိုဆင်းရဲစိတ်ဆင်းရဲတော့တကယ်ကိုဆင်းရဲအစစ်ဖြစ်တဲ့အတွက်နေပရိယာဒုက္ခဒီလိုမှတ်ထားမယ်ပေါ့ဗျာ။ဒါတော့ဘုန်းကြီးတို့ခေါင်းစီတိုင်းပြောသွားတယ်အောင် နောက်ပြီးတော့မှအောက်ကိုဆက်ကြည့်မယ်ဝေဒနာယောဂဝေဒနာဒါလေးမှဒီအားတော့ဆူလဝေဒနာတုတ်ကနေပြီးတော့ဘေကုဏီမှာပြောတဲ့စကားဘုန်းကြီးတို့ပြန်ကိုးထားဝေဒနာရှုမှတ်တဲ့အခါကျဒီယုတ်ခန္ဓာခန္ဓာလည်းအောက်ကဓာတ်တွေကထောက်ချိုက်ဖြစ်အောင်ယုတ်ခန္ဓာကိုရှိရင်ယောဂဝေဒနာရှိသည်နော်ဒါလေးအဲ့ဒါဓာတ်တွေပြန်တာပဲဘုန်းကြီးတို့ဒီယုတ်ခန္ဓာကိုရှိလာရင်တော့ယောဂဝေဒနာတော့ဖြစ်နေမှာပဲ အဲ့ဒီယောဂဝိညာဆိုတာဘာဖြစ်လဲစိတ်နဲ့ဆက်ဆက်နေဝိညာဖြင့်စိတ်ကရှိတော့ဝိညာခံစားမှာစိတ်ရှိရင်ဝိညာခံစားမှာစိတ်ရှိရင်မှတ်သားမှုဆိုတာဖြစ်တာအဲ့ဒါကြောင့်ဘေကုဏီမှာ ပြောတဲ့စကားပြန်ကိုးကားတာအဲဒီဟာကြောင့်ဒီဝေနာတွေကကိုယ်တဏ္ဍမှာ ဖြစ်ပြီးဆိုရင်စိတ်ရှိတော့ခံစားမှာပဲနော်ကောင်းတာလည်းခံစားမယ်ဆိုးတာလည်းခံစားမှာအကောင်းဆိုးတာမှမျိုးလည်းခံစားဘာဖြစ်လို့လဲဆိုတော့ စိတ်ရှိနေတဲ့အတွက်ခံစားမှုဆိုဖြစ်တာအဲကြောင့်မို့ဘေကုဏီမာလေးဘေကုဏီမာဟောတဲ့တန်ဗုဒ္ဓလည်းငါဟောရင်ဒီတန်းဟောမလားဗုဒ္ဓဟောတဲ့အတူတူပဲဒါကြောင့်ဗုဒ္ဓဝိညာဉ်တင်ညာတို့ဟာစိတ်နဲ့ဖြစ်တယ်စိတ်နဲ့ဆက်ဆံမှုဖြစ်တယ်ဒါကြောင့်စိတ်တသင်္ခါရလို့နော်ဝိညာဉ်တင်ညာကိုစိတ်တသင်္ခါရဟောသွားတာအဲ့ဒါလေးမှအောက်ကိုဆက်ကြည့်မယ်ဝေနာ၃မျိုး၌လောဘဒေါသမောဟဖြစ်ပုံဒုက္ခဝေဒနာမှာ ပရိကနုတရားဆိုဒေါသကိုပြောတယ်ဒုက္ခဝေနာမရှုမှတ်တတ်လို့ရင်ဒေါသကိန်းတာပဲဒေါသဖြစ်တာပဲနော်ဒုက္ခဝေနာမှာကြတော့မရှုမှတ်တဲ့ဒုက္ခဝေနာကြတော့ဒီဒုက္ခဝေနာမပြောက်လာတဲ့ကဒေါသတွေဖြစ်တာလို့စိတ်ဓာတ်တွေကြာလာဒါမျိုးတွေဖြစ်ဒုက္ခဝေနာကြမရှုမှတ်တဲ့ဒီဟာလေးตายာနေဒါကြောင့်ဝေခဏနာပြောတယ်ဒီဝိပဿနာရှုတဲ့ပိုင်းမှာဥရပြညာရောက်လာရင်လည်းตายာနေကြတဲ့ကကြရှေ့တော့တော်တော်ခက်တယ် ယောဂီတော်တော်များများသာတာနှစ်သက်တော့အဲ့ဒီခါကျဒါကိုနှစ်သက်နေရင်လောဘဖြစ်တယ်လို့ပြောလောဘကိန်းတယ်လို့အတူတူပဲဥပ္ပခဝေနာကြတော့မရှုမှတ်တရင်ဆက်မတက်ဘူးပေါ့ဗျာမောဟကိန်းတာဒါလေးကရှုရတာကိုတည်ငြိမ်ချမ်းသာနဲ့အေးချနေတော့ရှုမှတာလည်းကောင်းနေတော့အဲစိတ်မတက်ဘူးဒီလိုနဲ့ဖြစ်နေအဲ့တော့ तू ကသိရင်တော့ချမ်းသာတော့ဗျာမရှုမှတ်တိုင်းတော့မသိရင်တော့မချမ်းသာဘူးပေါ့အောက်မှာဆက်ကြည့်မယ် ဒါလည်းသုလဝေဒနာတုတ်တဲ့ဘေကုဏီမှာပြောတဲ့စကားပါပဲဆင်းရဲခံစားဖို့ကတီးနေရင်ဆင်းရဲတာဟုတ်လားဆင်းရဲတာပေါ့ဗျာတီးနေတာလည်းမျက်နှာမတီးဘူးလေပြောင်းလဲသွားရင်ဒီဆင်းရဲချမ်းသာသွားတာဒုက္ခဝေဒနာရှိတဲ့ကအဲ့လိုဆင်းရဲမရှိပါဟောဒီဒုက္ခဝေဒနာဆိုတာက ဖြစ်နေတော့တာဒါဆင်းရဲတာပဲဒါတွေအခိုက်တံပဲအချင်းချင်းပြောင်းလဲသွားမှာပဲဒီလိုလေးအောင်မေပြီးတော့မှိုင်ပို့ကောင်းတယ်နောက် ဒုက္ခဝေနာလည်းဒီတိုင်းပဲဒုက္ခဝေနာဆိုတာလည်းဒီသူတီးနေတော့ဖြစ်နေတော့ဒါချမ်းသာကိုရတော့ဗျာဒါအများအားဖြစ်မနေဘူးဗျာပြောင်းသွားတယ်တမာရီတွေဥမာဥရပြညာတော့ရောက်တမာရီရသွားရင်ဒါဒုက္ခဝေနာကျော်သွားတမာရီတွေပြုတ်ကျသွားရင်ဒါပြောင်းလဲသွားမှာပြောင်းလဲသွားရင်သူကဆင်းရဲတဲ့သဘောပြန်ဖြစ်သွားတာအဲ့ဒါမျိုးမှတ်ထားမယ်နော်နောက်ဥပေက္ခဝေနာကြတော့ဆင်းရဲတာလည်းမဟုတ်ချမ်းသာတယ်လည်းမဟုတ်ဒီဥပေက္ခဝေနာတော့ နော်သူကြတော့သိနေချမ်းသာတယ်ပေါ့ဗျာရှုမှလို့သိသိညာနဲ့သိနေမယ်ဆိုရင်ချမ်းသာတယ်မရှုမှတ်တော့ဘူးမသိဘူးဆိုရင်တော့ဆင်းရဲတယ်ပေါ့ဗျာဒါကိုပြောပါအဲ့တော့ဒီမှာအောက်ကစကားလေးမပြောရင်ဘုန်းကြီးတို့ကြားဖြတ်ပြောပါမယ်ဝေဒနာဆိုတော့ကဝိပဿနာရဲ့အရှုခံအာယုံပေါ့နော်ဒီရှုမှတ်ဆရာရဲ့အရှုခံရဲ့ဒါမျိုးနှစ်ခုအဲ့ဒါတော့ပဲထားလိုက် အောက်မဆွဲတော့နော်ဝေဒနာကဝိပဿနာရဲ့အရှုကအာယုံပဲဝိပဿနာရှုပြီးဆိုရင် ရှုစရာအာယုံပေါ့နော်နာကျင်ကြိုက်ခဲတဲ့အာယုံပဲအဲဒါကြောင့်ဝေဒနာကဝိပဿနာရဲ့အရှုကအာယုံရှုသိစိတ်လေးနဲ့ဒါလေးကိုသိအောင်သိအောင်လုပ်ရတာပေါ့နော်အဲတော့အဲ့ဒီထဲမှာအရှုကအာယုံထဲမှာဘုန်းကြီးတို့ရုပ်တရားကာယ ानु ပဒနာရှုရင်တော့ဒါရှုကံကရုပ်တရားပေါ့ရုပ်တရားများ ဝေနာနုပဒနာရှုရင်တော့ဒါကဝေနာနုပဒနာစိတ်တာနုပဒနာတို့ဆိုရင်တော့အရှုခံကနာမ်တရားပေါ့အဲ့တော့အရှုခံဝိပဿနာရဲ့ရှုခံအာယုံကယုတ်တရားရှိတယ်နာမ်တရားရှိတယ်ပေါ့ဓမ္မတို့ကလည်းသဘောတရားရှုရင်လည်းနာမ်တရားပဲကာယနုပဒနာပိုင်းမှာယုတ်တရားရှုရတယ်ဝေနာနုပဒနာစိတ်တာနုပဒဓမ္မနုပဒနာပေါ့လေများသောဓမ္မနုပဒနာတော့သူနောက်ပိုင်းရောထွေးလာတယ်ရောနေတာခုလွယ်လကူပြောရင်ဓမ္မနာမ်တရားပဲ ပြောဝေဒနာကိုအဓိကထားပြောမယ်နော်ဝေဒနာဝိပဿနာရှုခံအာယုံ ဖြစ်တယ်လို့မှတ်ထားတယ်အဲ့ဒီဝိပဿနာရှုခံအာယုံထဲမှာယုတ်တရားရှိတယ်နံတရားရှိတယ်အဲ့ဒီနှမျိုးထဲမှာဝေဒနာစေတသိက်ကဘယ်ထဲမှာပါနံတရားထဲမှာပါဝင်နေတယ်ဒီလိုမှတ်ထားတခါတခါကျဘုန်းကြီးကဘယ်လိုဖြစ်နေလဲဆိုယောဂီတွေအများစုကဒီနံတရားဖြစ်တဲ့ဝေနာရှုတဲ့ကယုတ်တရားနဲ့ရောထွေးပြီးတော့အတိအမှန်မှားနေတတ်တယ်အဲ့ဒါလေးပြောချင်တော့ ရုပ်ရဲ့ဖောက်ပြန်မှုဖြစ်တဲ့ဒီရုပ်ခန္ဓာကိုယ်ရညောင်းတာကြိုက်တာခဲတာနာရခြင်းတာဥနာမူတာဝေတာဒါတွေဖြစ်တာလို့ဝေနာလို့ထင်တာလေနော်ဒီသဘောဝေဒနာမဟုတ်ယောဂါလို့တော့ပြောနိုင်တယ်အဲ့ဒီရုပ်တရားကိုဖြောပြန်မှုကြောင့်ဖြစ်တဲ့ယောဂါဝင်တာဝေဒနာဆိုတာအဲ့ဒီညောင်းတာကြိုက်တာခဲတာတွေခံစားနေတဲ့သဘောကိုပြောတာခံစားနေတဲ့သဘောလေးကိုဒါဝေဒနာခေါ်တယ်အဲ့ဒါမှတ်ထားဖို့နော် ဒါကြောင့်ရုပ်ဖောက်ပြန်မှုသဘောနဲ့ဝေနာရဲ့သဘောကိုသိချာနားလည်ဖို့ရည်ကြည်တယ်ပေါ့နောက်ဝေဒနာကနံတရားပြည့်ဝေဒနာရှုတဲ့အခါမှာခွန်ကြီးတို့ရုပ်တရားကိုရှုတဲ့ရှုရတာလည်းပိုခက်ပါတယ်။အဲကြောင့်ခွန်ကြီးတို့ကမ္မထမ်းဆရာများကစစာခြင်းဟာကာယ ानु ပဒနာပဲစာရှုခိုင်းပါတယ်။ဘာဖြစ်လို့ဝေဒနာမရှုနိုင်မရှုရှုဖို့တိတ်ခက်တယ် တမာရီအားမကောင်းဥပါနေစတွေ့တာဒုက္ခဝင်တာတမာရီရနေ့ရသုံးရလောက်ကြာရင်ဒုက္ခဝင်တာစားအဲ့ဒါလုံးဝမခံနိုင်မခံနိုင်တာသွားရှုလို့ရှိရင်ဒေါသတွေဖြစ်စိတ်ဓာတ်တွေကြဒါမျိုးတွေဖြစ်တယ်နော်ဝေဒနာကိုရှုသူဖို့ခက်ပေမဲ့လို့ဟုတ်လားရှုသိဖို့ယုတ်တရားနဲ့ခက်ပေမဲ့လို့နံတရားတွေထဲမှာဝေဒနာနံတရားကအခြားနံတရားတွေနဲ့ဆိုင် ရှုမှတ်ရတာလွယ်တယ်နော်ဒါကြောင့်ဘုရားက ရုပ်တရားကိုဟောပြီးတဲ့အခါမှာဘာဟောလဲဝေဒနာနံတရားကိုရှုမှတ်ဖို့ဟောတာဒါလေးမှတ်ထားမယ်နော်ဝေဒနာရှုမှတ်ဖို့ခက်တာမှန်တယ်ဒါပေမဲ့ရုပ်တရားတွေတော့သူကရှုမှတ်တာရုပ်တရားရုပ်တရားပြီးရင်ပေါ့လေအဲ့ဒါတခြားတရားတွေနဲ့ဆိုင်ရင် ရှုမှတ်ရတာလွယ်တယ်ဒါကြောင့်မို့ရုပ်တရားကိုရှုမှတ်ဖို့ဟောပြီးတဲ့အခါမှာဘာဟောလဲဆိုရင်ဝေဒနာနံတရားကိုရှုမှတ်ဖို့ဝေဒနာနံတရားကိုရှုမှတ်ဖို့ဟောတယ်ဒီလိုမှတ်တာပြောဝေဒနာက၃မျိုးရှိတာပေါ့နော် အနေနဲ့ကောင်းတာကိုခံစားမယ်ဆိုရင်ဒုက္ခဝေဒနာမကောင်းတာကိုခံစားမယ်ဒုက္ခဝေဒနာကောင်းတာလည်းမို့ဆိုးတာလည်းတာမခံစားမျိုးသုံးဖို့တိမ်မွေးနူးညံ့တဲ့ခံစားမှုအဲ့ဒီခံစားမှုကိုသုံးခုစဉ်းစားကြည့်လိုက်တော့နော်ဒုက္ခဝေဒနာဒုက္ခဝေဒနာ ရှုဖို့ဟိုဉာဏ်နဲ့ဝေဒနာနဲ့ဆိုင်လွဲတယ်ဒုက္ခဝေဒနာချမ်းသာနေတယ်ထင်ရှားလို့ရှုရတာလွဲတယ်အဲ့တော့ဒုက္ခဝေဒနာဒုက္ခဝေဒနာ ရှုသိဖို့တဲ့ဥပိ္ပခာဝနာရှုသိဖို့ကပို့ပြီးတော့နော်ပို့ပြီးတော့လွယ်ကိုဒုက္ခဝနာဒုက္ခဝနာဥပိ္ပခာရှုသိတာတဲ့ပို့ပြီးလွယ်တာပေါ့နော်ဥပိ္ပခာရှုဖို့ကတိတ်ခက်တယ်ဒါကြောင့်အဲ့ဒီနေရာရောက်ရင်လည်းဘုန်းကြီးတို့ခက်ခဲတဲ့အတွက်ကြာတတ်တယ်တောင်ပြောတော့သူကတော့ဘာဖြစ်လို့လဲဆိုရင်ဒုက္ခဝိနာရဲ့သဘောကထင်ရှားတယ် ဒုက္ခဝနာရဲ့ခံစားမှုကထင်ရှားတယ်ဒုက္ခဝနာရဲ့ခံစားမှုကလည်းထင်ရှားတာပေါ့ဥက္ဥပိ္ပခဝနာကြမထင်ရှားဘူးလေမထင်ရှားတော့မှတ်ခဲ့တော့ဥပမာသူကတော့ဗာလေးနဲ့ဥမာပေးထားလဲဆိုတော့အမိုက်မောင်လွှမ်းမိုးတဲ့နေရာမှာဘယ်အရာမှကိုယ်စိတ်ထဲမှာပြီးပြီးမမြင်ရသလိုပဲဥက္ဥပိ္ပခဝေနာရဲ့ခံစားမှုကလည်းသိနိုင်မှုအလွန်ခက်ခဲတယ်နော် ခက်ခဲတယ်လို့တော့ပြောတာနော် तू ကမသိနိုင်မမြင်ဘူးမမြင်နိုင်ဘူးလို့တော့မဆိုလို့အောင်သိနိုင်မြင်နိုင်တဲ့ဒီလန်းနေရှိတာပေါ့နော်ဟိုမတရားဝယ်နဲ့မကောင်းတဲ့မတရားဝယ်ခံစားမှုအာယုန်နဲ့တွေ့ကြုံလာတဲ့ကခံစားတဲ့ကဒုက္ခဝေဒနာဖြစ်တယ်။တရားဝယ်နဲ့တွေ့ကြုံလာတဲ့ခံစားတာဒုက္ခဝေဒနာဖြစ်တယ်။တရားဝယ်တာလည်းမဟုတ်ဘူးမတရားဝယ်လည်းမဟုတ်ဘူး။အလက်တန်းသာအလက်လက်တန်းသာအာယုန်နဲ့တွေ့တဲ့ကကြတော့ ဒုက္ခဝေဒနာလည်းမဟုတ်ဒုက္ခဝေဒနာလည်းမဖြစ်ဘူးအဲ့ဒါကိုဥပေက္ခဝေဒနာပေါ့နော်အဲ့တော့ဆိုလိုတာဒုက္ခဝေဒနာဒုက္ခဝေဒနာမဖြစ်ဥပေက္ခဝေဒနာဖြစ်တယ်ဆိုတာဒါလေးမှတ်တာပေါ့သူကဥပမာပေးကြတာတော့ပေါ့ညာဘုန်းကြီးတို့ဥပေက္ခဝေဒနာကိုဘယ်လိုဥပမာပေးလာလဲဆိုတော့မုတ်ဆိုးတယောက်ကတောအုပ်တစ်ခုတွင်မှာသားကောင်ကိုရှာတော့သမင်ကောင်တွေ့တယ်ပေါ့ဗျာသမင်ကမုတ်ဆိုးမြင်တော့ပြေးတယ်သမင်ပြေးတော့မုတ်ဆိုးကနောက်ကလိုက်တော့ အဲ့တော့သမင်ပြေးတဲ့လမ်းမှာကြောက်ပြားကြီးတစ်ခုရှိတယ်ပေါ့ဗျာသမင်ကအဲ့ဒီကြောက်ပြားကြီးကိုဖြတ်ပြေးတော့ဖြတ်ပြေးနောက်ကလိုက်လာတယ်မို့ဆိုတာကြောက်ပြားကြီးနာရောက်တဲ့ခါကျကြောက်ပြားရဲ့ဒီဘက်မှာအတက်ဘက်မှာသမင်ခြေရတွေ့တယ်ကြောက်ပြားပေါ်မှာတော့သမင်ခြေရမတွေ့ဟိုဘက်အဆင်းဘက်မှာသမင်ခြေရတွေ့တော့အလဲကောင်သမင်ခြေရပြောက်ဒါပေမဲ့လို့မုတ်ဆုကသမင် အတက်ဆင်းချေရာကြည့်ပြီးသမင်ကကြောက်ပြားယူမှဖြတ်ပြေးတယ်သိတယ်ဒီဥပမာလိုပဲနော်ဒီကြောက်ပြားကြီးပေါ်မှာသမင်အတက်ကြောက်ပြားကြီးပေါ်တက်တဲ့သမင် အတက်ခြေရာထင်ရှားတွေ့တယ်လို့ဒုက္ခဝေနာတို့ဆိုလဲထင်ရှားတွေ့တယ်ကြောက်ပြားရဲ့အစင်းပေါ့နော်ခြေရာထင်ရှားတွေ့တယ်လို့ဒုက္ခဝေနာဆိုလဲထင်ရှားရတွေ့နိုင်တာပဲကြောက်ပြားပေါ်မှာရှိတဲ့သမင်ခြေရာ ထင်ရှားရှားမတွေ့သလိုပဲဆိုင်အာယုန်နဲ့ဒုက္ခဝိနာဒုက္ခဝိနာနှစ်ပါးထင်ရှားသိရလို့ဒုက္ခဝိနာဒုက္ခဝိနာမဖြစ်တဲ့အာယုန်မှာဥပ္ပခဝိနာ ဖြစ်တယ်ဆိုသိရတယ်ကြောက်ပြလေဟိုမှာဟိုခြေရမသိရမယ်အတက်ဆင်းခြေရတွေကြည့်ပြီးတော့အော်အဲဒီနေရာဒီနေရာတော့ဒါသမင်ဖြတ်သွားတာဆိုသိရသလိုပဲနော်ဆိုင်အာယုန်မှာကောင်းတာခံတာဟာဒါဒုက္ခဝိနာ မကောင်းတာကဟာဒုက္ခဝေဒနာဒါသိဟောကောင်းတာလည်းမဟုတ်ဘူးဆိုးတာလည်းမဟုတ်တာမန်ခံစားမှုမျိုးလေးပေါ့အဲ့ဒါမျိုးဖြစ်လာရင်ဥပ္ပခဝေဒနာသဘောလို့မှတ်ထားပါနော်ဒီတော့မှတ်ဖို့ရာကတော်တော်များများကဒုက္ခဝေဒနာပဲရှုရမယ်လို့ထင်တာ哦အဲ့ဒီဒုက္ခဝေဒနာဥပ္ပခဝေဒနာじゃမရှုတော့အဲ့တော့သုံးခုလုံးရှုရမှာနော်အဲ့တော့ခုနပြောခဲ့ပြီဘာပြောလဲဆိုတော့ဘုန်းကြီးမှတ်စုလည်းပေးထားတယ်ပေါ့ ဒုက္ခဝင်ဒုက္ခဝင်နာ မှာဆိုရင်ဘာကိန်းလဲခုနကဒုက္ခဝင်နာဆိုရင်ဘာကိန်းလဲဒေါသอืมကိန်းနဲ့ဒေါသဖြစ်တတ်ဒုက္ခဝင်နာမရှုတတ်ခုနဟာလေးနဲ့ကပ်ပြီးပြန်ကြည့်မယ်ဒုက္ခဝေနာမရှုတတ်ရင်ဘာဖြစ်လဲဒေါသဖြစ်တာလို့သူကပျောက်ချင်တာမရှုတတ်ရင်ဒေါသဖြစ်တယ်တော့စိတ်တက်ကြတာနော်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဝေနာပြစ္ဆာတဏှာဒါပရိစ္ဆသမုပ္ပါနဲ့ဆိုင်တယ်ဝေနာကြောင့်တဏှာဖြစ်တယ်အရှင်ဘုရား ဒုက္ခဝေနာကြောင့်တဏှာဖြစ်တဲ့ဒါသဘာဝကြတာပေါ့နော်အရှင်မြတ်ဘယ်နဲ့ဒုက္ခဝေနာတို့ဥပိ္ပခဝေနာတို့ကြောင့်လဲတဏှာဖြစ်ပါမလဲဒါစဉ်းစားစရာဘာဖြစ်လို့လဲဆိုတော့ဒုက္ခဝေနာကြောင့်ဒုက္ခဝေနာမှာမရှိမှတ်တိုင်းလောဘဖြစ်တဲ့ဒါတဏှာသိကြသွားတော့ဒုက္ခဝေနာကြောင့်တဏှာဖြစ်တဲ့ကသိကြတယ်နော်အဲ့တော့ဒုက္ခဝေနာတို့ဥပိ္ပခဝေနာတို့ဘယ်နည်းနဲ့တဏှာဖြစ်တယ်လဲဆိုအောင်မှာကောင်းဘောဟာနဲ့အနှိုက်ရှင်းကြည့်မယ်နော်အဲ့ဒါမှပိုရှင်းတယ် ဝေဒနာဖြစ်စရာတဏှာဒါပရိစ္ဆန္ဒဘုပ္ပအတိုင်းပဲဝေဒနာကြောင့်တဏှာဖြစ်ပထမကဒုက္ခဝေဒနာကြောင့်တဏှာဖြစ်ပုံကြည့်မယ်နော်မဒုက္ခဝေဒနာခံစားနေတဲ့ခိုက်တံမှာသူကတချို့ကမရှုမှတ်တော့ပါဗျာဒီကဒုက္ခဝေဒနာလွတ်မြောက်ဘယ်တော့မှဒီချမ်းသာလိမ့်မလဲချမ်းသာမယ်ဒုက္ခကိုလည်းမျှော်ပြီးရှုမှတ်ဒုက္ခဖြစ်မဲ့အာယုံကိုလည်းချမ်းသာမဲ့အာယုံကလည်းသူကမျှော်လင့်တောင့်တပြီးမှတ်နေ အဲ့ဒါကြောင့်မို့ဒုက္ခဝေဒနာကြောင့်တဏှာဖြစ်တယ်အဲမရှုမှတ်တိုင်ဒါဒုက္ခဝေဒနာကြောင့်တဏှာဖြစ်တာဘာဖြစ်လို့ तू ကဒါကြောင့်ဘုန်းကြီးတို့ကပြောရတာလောဘတရားရှုမှလောဘစိတ်နဲ့လည်းမမှတ်နဲ့ဒေါသစိတ်နဲ့လည်းမမှတ်နဲ့လောဘအဆုံးမထွက်စိတ်နဲ့ဒေါသအဆုံးမထွက်ပြန်ဒါပဲဒုက္ခဝေဒနာကို तू ကပျောက်အောင်မှတ်မယ်ဆိုရင်တော့ကိုလိုဝေဒနာကြောင့်တဏှာဖြစ်မှာမရှုမှတ်တတ်ရင်ဝေဒနာကြောင့်တဏှာဒုက္ခဝေဒနာကြောင့်တဏှာဖြစ်တယ်မှနောက်တစ်ခုဒုက္ခဝေဒနာ မှာမရှုမှတ်တိုင်လောဘဖြစ်တတ်တယ်အဲ့ဒါလေးကျင်ဒါတော့ထင်ရှားပါဒုက္ခဝေဒနာဖြစ်နေတဲ့ခိုက်တံမှာဥပခါဒုက္ခဝေဒနာကြော်သွားတယ်ဥမာဆိုပါကြော်ပြီးလွှမ်းပို့သွားတဲ့ခါမှာဒီဟာချမ်းသာတဲ့လေးတွေ့ตาရတော့ဗောဗျာလူသားตาရတဲ့ခံစားမှုဖြစ်တယ်အဲ့ဒီချမ်းသာဒုက္ခလေးကိုတဏှာဖြင့်ตาရနေလောဘဖြင့်ตาရနေတာဟောဒီတဲ့ကောင်းတာလေးများတွေ့လာလေမလားဆိုမျောနေတာမျောပြီးမှတ်နေတာဒါလေးကိုလည်း ဒီချမ်းသာနေတဲ့ငြိမ်ကောင်းတိမ်ကောင်းခေါ်တာပေါ့အဲ့ဒီချိန်ကာလလေးမှာဒါလေးကိုตาရပြီးမှတ်နေရင်လည်းပဲဒါဒုက္ခဝနာကြောင့်တဏှာဖြစ်တာဟောဒီတဲ့ဒီတဲ့ကောင်းတဲ့အာယုံမြန်တွေ့လေဥမလားဆိုဒီလိုမျောလင်းတောင်းတပြီးမှတ်နေလည်းပဲဒုက္ခဝနာကြောင့်တဏှာဖြစ်တယ်အဲကြောင့်ဒါကတော့ဘိုးထင်ရှားတာပေါ့နော် မရှုမှတ်တရင်ဒုက္ခဝေဒနာမှာလောဘဖြစ်တတ်တယ်လောဘကိန်းတယ်လို့ဆိုပါနောက်ဆုံးဥပေက္ခဝေဒနာကြတော့ ဝိဇာနုတ္တမောဟကိန်းနဲ့ဟောကြည့်မယ်ဝိညာကြောင့်ဥပ္ပခာနော်ဥပ္ပခာဝိညာကြောင့်တဏှာဖြစ်ပုံဥပ္ပခာဝိညာကြတော့ तू ကချမ်းသာတဲ့ခံစားမှုမဟုတ်ဘူးဗျဆင်းရဲတဲ့ခံစားလို့မဟုတ်တိတ်တိမ်မွေ့နေတိမ်မွေ့တဲ့ခါကျတော့ဒီအာယုလေးကိုမဆိတ်အောင်နဲ့ကတ်တာငြိမ်သက်ငြိမ်ငြိမ်ချမ်းနေတာပဲငြိမ်သက်ငြိမ်ချမ်းတာလေးကိုဘုန်းကြီးတို့ကဒီမှာဥပ္ပခာဝိညာဆိုတာအိဋ္ဌမြောင်ပါတယ် နေစာမြောင်မမတ်တိုင်းဒါလေးကိုตาရနာရှုမှလို့ကောင်းနေတာဟာရှင်မဒီနေ့သိရှုမှလို့ကောင်းတယ်ဗျာဒါလေးကိုဒါလေးနဲ့ဂျိနတ်နဲ့ตาရနေတာနော်အဲ့ဒီကဒီငြိမ်တဲ့အေးမြနေတာလို့ตาရနေရင်ဒါဥပ္ပခဝနာပြောင်းတဏှာဖြစ်တာပဲဥပ္ပခရဲ့သဘောကဟိုဒုက္ခဝနာဒုက္ခဝနာလို့လှုပ်လှုပ်ရှားနေချမ်းသာမျိုးမဟုတ်ဘူးသူကငြိမ်သက်ချမ်းသာမှုတည်ငြိမ်ချမ်းသာမျိုးခေါ်တယ်ပြီးတော့အဲ့ဒီချမ်းသာလောက်တင်သူကမကျေနပ်ဘူးဗျာ ဒီတဲ့ကောင်းတဲ့ဒီတဲ့ငြိမ်သက်အိတ်ချတဲ့နေရာကိုရှိသေးတယ်ထင်တယ်အဲ့ဒါလေးမျှော်ပြီးတော့ဆက်တော့နေဒါကြောင့်ဥပ္ပခဝနာကြောင့်တဏှာဖြစ်တယ်ဒါတဲ့ညိုဘာသာတိကဆရာတော်ကျတော့စာပြေကျမ်းကမှလာတာကိုသူကထပ်ပြီးဖွင့်ရေးတာတော့ပြီးတော့ကကြအောက်ကိုဆက်ကြည့်မယ်နော်နံပါတ်နံပါတ်စာမျက်နှာနံပါတ်၄ဝေဒနာကိုရှု နီးရှုမှတ်နီးဆိုဝေဒနာ၃မျိုးရှုမှတ်နီးဒါကတော့ဘုန်းကြီးတို့ဖះဟောနဲ့ဘုန်းကြီးကပြောဒီထဲမှာတော့ဒကာကြီးတို့ဒကာကြီးတို့じゃဘုန်းကြီးကပါဠိအကိုကထည့်မထားဘူးနော်ဘုန်းကြီးဟောကြတော့ခုပြောတဲ့ခါကျပါဠိကိုကရခြင်းတဲ့ပုဂ္ဂိုလ်ကတော့မှတ်ပေါ့ဗျာပါဠိကိုကရခြင်းဘုန်းကြီးတို့ဘယ်မှာပါလဲဆိုတော့သလာယရဏဝကတန်ယုတ်ဓရဘတုတ်ဆိုတာရှိတယ်ဗျာသာမဏေ409မှာ ဒုက္ခဝေနာကြဒုက္ခဝေနာတန်လှတော်တတပါတန်လာတော်မြားညောင်ဒုက္ခဝေနာကိုရှုမှတ်တဲ့ခါကျတန်လာတော်မြားညောင်များဟုတ်လားစူးတယ်လို့အဲ့ဒီမြားညောင်များကိုလွှမ်းမိုးတော်စူးတာကိုလွှမ်းမိုးတော်စူးတဲ့သဘောမျိုးရည်ရွယ်ပြီးတော့ရှုရအောင်နော်အဲ့ဒီဟာကိုနောက်ပိုင်းကျမြားညောင်စူးရာနေဒီမြားညောင်ကို လွှမ်းမိုးတော်ပယ်နှုတ်တယ်လို့လွှမ်းမိုးအောင်ရှုမှတ်ရမယ်အဓိကတော့ များကြောင့်ရှုစလို့အခက်ခက်တဲ့သဘောရှုပါရှုပါများလာရင်တမာရီအကောင်းရင် तू ကလွှမ်းမိုးတော့အဲ့ဒီလောက်တောင်ရှုပါဗရမတော့များကြောင့်ရှုတဲ့သဘောမျိုးပေါ့နော်အဲ့ဒါမျိုးမျိုးရှုရင်ဘုန်းကြီးတို့ဒီမှာတန်လှတုတ်ဆိုရှိတယ်ဒီဓဘဓတဘတုတ်နဲ့ तू ကရှင်းတော့ကတ်ရဲ့ပဲတန်လှတုတ်အဲ့ဒီမှာသူကဘာဟောတာလဲဆိုဘုရားကပုရုဇဉ်နဲ့အရိယာပုဂ္ဂိုလ်တွေနော်သုံးဖို့အရိယာတပြည့်ပေါ့ ပုရုဇဉ်ဆိုတာလုံးဝတရားမရှုမှတ်တဲ့ပုဂ္ဂိုလ်အရိယာတပည့်ဆိုတာကတရားရှုမှတ်တတ်တဲ့ပုဂ္ဂိုလ်အရိယာတပည့်သုံးဖို့အရိယာပုဂ္ဂိုလ်ဝေဒနာခံစားမှုမှာထူးခြားချက်ဒီပုရုဇဉ်ပုဂ္ဂိုလ်တရားမရှုမှတ်တဲ့ပုဂ္ဂိုလ်ဝေဒနာခံစားတဲ့အခါကျတော့ညောင်းစုတဲ့ပုဂ္ဂိုလ်ထပ်ပြီးတော့ညောင်းစုတဲ့အခါညောင်းနှစ်စုညောင်းနှစ်ချောင်းစုသလိုခံစားသလိုသူ့မှာပို့ပြီးခံခက်တယ် မဆိုပါတော့ဘုန်းကြီးတို့နားလည်အောင်ပြောရရင်တော့ဒီထဲမှာတော့အဲ့လိုသူကတော့ညောင်ဆူးတဲ့နေရာမှာထပ်ဆူးတဲ့သဘောမျိုးတော့ဟိုနားလည်အောင်ပြောရင်တော့လူတူတယောက်ကတောတဲ့တောင်နဲ့သွားပြီးတော့ထင်းခုတ်တယ်ဝါခုတ်တယ်နော်ထင်းခုတ်ဝါခုတ်တော့နောက်တော့ဖနက်ကကျိုးပြသွားတယ်ပေါ့ကျိုးပြသွားဒီတိုင်းသွားတော့သွားတဲ့ခါကျတော့ဆူးဆူးတယ်ဆူးဆူးတော့ခါကျတော့ဆူးကထွန်းစရာအကလည်းပါမမလားပါမလားတော့ဘာဖြစ်လဲဒီတစ်ပင်တစ်ပင်မှရှိတယ်ဆူးပင်တစ်ပင်မှရှိတယ် စုကန်ကိုချိုးချိုးပြီးတော့စူးကြောင်းတစ်ကြောင်းချိုးချိုးပြီးတော့ခုနစူးကိုထွင်လာပဲအထွင်မတတ်တဲ့ခါကျတော့နောက်တစ်ချောင်းကျိုးပြီးစူးတာပေါ့လေအဲ့လိုနှစ်ချောင်းစူးရလို့ဒုက္ခဝေနာခံစားတဲ့အခါမမှတ်တလိုက်ရင်သူကဘယ်လိုဖြစ်လဲဆိုတော့ပထမဒုက္ခဝေနာခံစားတော့ကိုယ်နဲ့ခံစားတော့ခံစားတော့နာတယ်ပေါ့ဗျမခံမြန်းနဲ့တခါအဲ့တော့မမှတ်တတဲ့အခါကျစိတ်ကပါနာတဲ့အခါကျတော့စူးနှစ်ချောင်းစူးသလို ကိုနာတဲ့စိတ်နာတာပုံဆိုတော့ပေါ့ဆူနှစ်ချောင်းဆူဆိုတော့ပိုးခံကတ်တယ်နော်ပိုးခံတဲ့ဒါတွေစိုးရင်ရစိုးရင်တဲ့စိတ်တွေဖြစ်တယ်ပူဆွေးတဲ့စိတ်တွေဖြစ်တယ်ငိုကြွေးမိန်မွားတဲ့စိတ်တွေဖြစ်တယ်နော်ဘာကြောင့်မို့လဲကိုယ်ကလည်းနာစိတ်ကလည်းနာလို့ဝေဒနာနှမျိုးခံစားရတဲ့ခါကျတော့အမျိုးတွေဖြစ်တော့အဲအဲ့ဒီလိုစိတ်ဆိုးစိတ်ပြတ်တဲ့အတွက်ဘာဖြစ်လာလဲအဲ့ဒီဒုက္ခဝနာကြောင့်ဒေါသဖြစ်တော့နော်အဲ့ဒီဒုက္ခဝနာဒေါသဖြစ်တဲ့ခါကျဒီဒုက္ခဝနာလွတ်မြောက်တဲ့ အာယုံပေါ့ဒီအာယုံကလွတ်မြောက်ရအောင်လဲတောင်းတတယ်နောက်ချမ်းသာအောင်လဲတောင်းတတယ်ဟောငါဒီဒုက္ခမနာဘယ်တော့မှလွတ်ပါမလဲဒါမျိုးတောင်းတနေဒါကတော့သူကဒုက္ခဝိညာဉ်ကြောင့်ကိုသူကတောင်းတတယ်ဆိုကောင်းကောင်းတဲ့အရာကိုတောင်းတပြီးတော့နေတယ်ဆိုရင်တော့ဒါလောဘဖြစ်တော့ဗောဗျာဒုက္ခဝိညာဉ်ဖြစ်ခြင်းကြောင့်စိတ်မချမ်းသာဖြစ်နေတော့ဒါဒေါသဖြစ်တော့ဗောဗျာနော် အဲ့ဒါကြောင့်မို့အဲ့ဒီပုံကိုကြတော့နောက်သူကသုံးဝေဒနာသုံးမျိုးလုံးတောင်ဖြစ်ပုံမှာအဲ့ဟောတာတော့ဒီတော့တာမန်မဲ့မှာပေါ့ဗျာနော်ဒီဒုက္ခဝေဒနာကမရှုမှတ်တတ်လို့ရှင်ခုနကစူးနှစ်ချောင်းစူးတယ်လို့ပို့ပြီးခံခဲ့တယ်ကိုယ်လဲနာတယ်စိတ်လဲနာပို့ပြီးနာတယ်လို့မှတ်တာရှုမှတ်တတ်တဲ့အရိယာပုဂ္ဂိုလ်ကြဒုက္ခဝေဒနာဆူဆူတဲ့ခါကျတော့ခုနကဆူတစ်ချောင်းဆူတာနဲ့တူတူပဲ နော်ဆူတချောင်းဆူတာကြတော့ကိုတော့နာတာပေါ့နော်စိတ်ကမနာတော့ကိုယ်တဏ္ဍာမှာတော့ဒါတော့ဒီခံစားတဲ့ကိုယ်မှာဖြစ်တဲ့ခံစားမှုကတော့ရှိနေမှာပဲဒီရှိခံစားမှုကိုသူကရှုမှတ်တဲ့အခါကျကိုယ်သာနာပြီးစိတ်မနာဘူးစိတ်မနာတဲ့အတွက်စိတ်ဆိုးတာစိတ်ပြတ်တာမဖြစ်ဘူးခုနလောဘဖြစ်တာဒေါသဖြစ်တာမဖြစ်ဘူးပေါ့အဲ့ဒီလိုကြွားချတယ်ဒီလိုတဏှာတော့ကတော့ပြောတယ်ပေါ့ဗျ နောက်တစ်မျိုးပြောရင်တော့ခုနဆူကိုထွင်တတ်တဲ့ခါကျဆူနဲ့ချောင်းလုံးထွက်သွားမယ်ထွက်သွားကိုကတော့နားနေဦးမှာပဲစိတ်ကတော့အနာတက်တာသွားတော့အဲကြောင့်မို့ဒုက္ခဝိနာရှုမှတ်တဲ့ခါမှာအများညောင်များဆူတော့ဒုက္ခဝိနာတော့တဲ့ခံခဲ့ပါလားဒီခံခဲ့တဲ့သဘောလည်းခဏပဲနောက်ရပြုပြင်ပြောင်းလိုက်တာတက်တာမှာပဲဒီလိုလေးဆင်ញင်ပြီးတော့ဒီဆင်းရဲတဲ့ခံခဲ့တဲ့ခံစားမှုသဘောလေးကိုသိနေအောင်ကြည့်နေအောင်ပါ ဒုက္ခဝေဒနာကြတော့ဘယ်လိုမှမလဲဆိုဘုရားဗာမိတ်လေသူဒုက္ခဝေဒနာဒုက္ခတော်ဓာတဒုက္ခဒုက္ခတော်ဓာတပါဒုက္ခဝေဒနာဖြစ်လာရင်ဒုက္ခဝေဒနာကျော်သွားလို့ရှိရင်ဒုက္ခဝေဒနာဖြစ်ပါတယ်နော်ဉာဏ်စဉ်ရဝိခဝင်အဲဥဒပြညာရှေ့ပိုင်းလောက်မှာဝိပဿနာရှုတဲ့ပုဂ္ဂိုလ်ဒုက္ခဝေဒနာကြုံပါလိမ့်မယ်အဲ့ဒီဒုက္ခဝေဒနာကြုံလာတဲ့ကဒါလေးကိုตาရားနေတတ်တယ် တခါမှလည်းဒီတာရတဲ့ပိဋိပတ်တိဒုက္ခမျိုးဒုက္ခဝနာကြော်သွားပြီးတော့ဒုက္ခဒုက္ခကြော်လွားသွားပြီးတော့ဒုက္ခကြုံတာမျိုးလည်းမကြုံဘူးမကြုံဘူးတော့တာရကြတာများတယ်။ဒါလေးကိုတချို့ဆိုရင်တာရတဲ့တာရတဲ့မှတ်တော့ပိုးတာရနေတတ်တယ်ပေါ့နော်။အဲတော့ဒုက္ခမြင်အောင်ကိုဘုန်းကြီးတို့မှတ်စေချင်တယ်နော်။နောက်ပိုင်းတော့ဘုန်းကြီးတို့ဒုက္ခမှန်ကြီးကိုပြောပါမယ်။ဒုက္ခဝေနာကိုဒီတာရတဲ့တာရတဲ့မှတ်ရင်ပိုးပြီးတာရတတ်တယ်။ကြွတာရတဲ့တာရတဲ့စိတ်ချမ်းသာတဲ့ချမ်းသာချမ်းသာတဲ့ ကောင်းတယ်ကောင်းတယ်ကောင်းတယ်ဒီမှတ်တာကောင်းတဲ့အရာပုဂ္ဂိုလ်ပုဂ္ဂိုလ်တောင်းတနေတာဒါလေးကိုဘုန်းကြီးတို့ကဖြစ်ပြီးပြည့်အောင်မြင်တာမြင်တော့ဒုက္ခဝနာလည်းပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြည့်ဖြစ်ပြီးပြည့်အဲ့လိုမြင်အောင်ကြည့်စေခြင်းတယ်မြင်လာရင်တော့ဒီဒုက္ခဝနာဒုက္ခဝနာကမြဲတမ်းရှိနေတာမဟုတ်ပဲပေါ်ပြီးပြောဖြစ်ပြီးပြည့်နေတဲ့ဆင်းရဲခြင်းတစ်မျိုးပဲလို့နားလည်လိုက်ရင်တော့ဒုက္ခဝနာကျော်သွားတယ်ဒါကြောင့်ဒုက္ခဝနာကိုဗုဒ္ဓကဒုက္ခလို့မြင်အောင်မှတ်ပါ နောက်တစ်ခုဥပိ္ပခဝေနာဥပိ္ပခဝေနာကျတော့ချမ်းသာတာလည်းမဟုတ်ဆင်းရဲတာလည်းမဟုတ်ညသောပြင်ဒီသင်္ခါရုပ္ပကညာတော့ပေါ့သင်္ခါရတရားတွေကတိတ်တိမ်မွေးနူးညံ့တယ်နော်အတိခတ်တဲ့နူးညံ့တိမ်မွေးဒီဟာမှဒီနေရာမှာမမှတ်ချင်ကြအောင်အဲဒီလိုလိုမထင်ရှားတဲ့အတွက်ညသောရင်သိထားတာကဘူတံဘူတတော်ပတ္တိထင်ရှားတဲ့အာယုံကိုထင်ရှားတဲ့အတိုင်းလိုက်မှမယ်ဆိုဘုန်းကြီးတို့အဲ့ဒီသင်္ခါရုပ္ပကညာမျိုးကြတော့ အဲ့လိုမျိုးလုပ်လို့မရဘူးဗျအဲ့ဒါလေးနားလည်ထားစေချင်ဘာဖြစ်လို့လဲသူ့ရဲ့သဘောကသင်္ခါရဥပေက္ခသင်္ခါရတရားတွေကဥပေက္ခဒီသင်္ခါရတရားတွေကမထင်ရှားဘူးချမ်းသာတယ်လည်းမဟုတ်ဆင်းရဲတယ်လည်းမဟုတ်ဟုတ်လေတိမ်တိမ်မွေ့မွေ့လေးတွေ့နေအောင်လှုပ်လို့တိတ်တိတ်လေးလှုပ်လို့လေးပဲတွေ့အဲ့ဒီခါကျတိတ်တိမ်မွေ့တိမ်မွေ့တော့ယောဂီကမမှတ်ခြင်းမမှတ်ခြင်းတော့ထင်ရှားလိုက်အဲ့လိုနဲ့လဲနေထင်ရှားလိုက်လိုက်ခါကျမှတ်တဲ့ခါကျတော့တိမ်မွေ့သွားရော အာသိမ်ဝဲသွားမကြိုက်ပြန်တခါထင်ရှားတခုလိုက်ပြန်မှတ်ပြန်အဲ့လိုနဲ့လဲနေတတ်တယ်ဒီသိမ်မွေးတဲ့ဥပ္ပခါလေးကိုကတ်တော့ဘယ်လိုမှရမလဲဒါလေးရေးကြည့်တယ်ဒီသိမ်မွေးတဲ့ဥပ္ပခါလေးကိုကတ်အောင်ပထမလုပ်ရမယ်ကပ်ပြီးမှတ်တောင်းလင်းယောဂီကကမ္မထမ်းဆရာသင်ပြရမယ်ကပ်ပြီးမှတ်တတ်ပြီးဆိုဘာသိအောင်မှမလဲအနေဆမမြဲတဲ့သဘောမြင်အောင်မှဒီတင်တင်မွေးကလည်းပေါ်ပြီးတော့ပေါ်ပြီးတော့ဖြစ်ပြီးပြဖြစ်ပြီးပြဒီလိုမြင်နေရတယ် မြင်သွားရင်တော့ဒီဝေဒနာ ရှုမှတ်လို့လည်းကောင်းသွားတယ်ဒီဥပ္ပခာဝေဒနာကြော်လွှားသွားတယ်ဒါကတော့အရုကမတုခဝေဒနာ အနိစ္စတော့ဓာတပါဆိုပြီးတော့မြတ်စွာဘုရားဒီလိုဟောတာဒါပါဠိလိုနော်မူရင်းကတော့ပြန်ပြောပြမယ်နော်ဒုက္ခဝေနာကိုတန်လာတော့ဒုက္ခဝေနာတန်လာတော့ဓာတပါဓာတပါတုတ်ဒီတိုင်းဟောတာမြားရောက်များစုသလိုအခန့်ခက်တဲ့သဘောအခန့်ခက်ရာနေပြီးတော့နောက် တရားကိုကြော်လွှတ်တော်လွှမ်းမိုးတော်ရှုမှတ်ပေးရနောက်ဒုက္ခဝနာကြဘယ်လိုမှတ်မလဲအချင်းချုပ်ပါဠိလိုမှတ်ခြင်းဒုက္ခဒုက္ခတော်ဓာတ္တပါဒုက္ခဝနာကိုဒုက္ခလို့မြင်အောင်မှတ်ဥပေက္ခဝနာကြဘယ်လိုမှတ်မလဲဆိုအဒုက္ခမဒုက္ခဝနာအနေဆတော်ဓာတ္တပါဥပေက္ခဝနာကိုအနေဆလို့မြင်အောင်မှတ်မယ်ဒါဖေရအဲ့လိုမိန်သွားတယ်ပေါ့ဒါလေးနားလည်ထားဖို့နော်အဲ့မှာ ဒုက္ခဝေဒနာရှုမှတ်နည်း၃မျိုးဆိုဘုန်းကြီးတို့အောက်မှာရေးထားပါအဲ့ဒါဆက်ကြည့်မယ်နော်ဒုက္ခဝေဒနာ မှတ်တဲ့အခါမှာဘုန်းကြီးတို့ဒီဒုက္ခဝေဒနာပြောက်အောင်တော့လောဘစိတ်နဲ့မှတ်တာပြောက်တော့ရည်ရွယ်ပြီးရှုခြင်းရှုမှတ်ခြင်းအတစ်မျိုးနော်ပြောက်တော့လောဘစိတ်နဲ့မှတ်တာပဲဒါမျိုးမမှတ်ရအောင်နောက်နံပါတ်၄ကဒီဒုက္ခဝေဒနာကငါတရားထုတ်တာတစ်ပတ်လောက်ရှိပြီတစ်လလောက်ရှိပြီသုံးလလောက်ရှိပြီဒီ ဒုက္ခဝိနာကြောကိုမကြောနိုင်ဒီတခါဒီဒုက္ခဝိနာဟိုကြော်တော့ပြတ်တော့အပြတ်တိုက်မယ်အပြုတ်တိုက်မယ်စိတ်ကလည်းတင့်ကိုယ်ကလည်းတင့်ပြီးခတ်တင်းတင်းကိုမှတ်တာအတက်ဒေါသခေါ်တယ်အဲ့ဒီလိုမှတ်တဲ့ခါကျလဲမှတ်စိတ်ကနဲ့အာရုံနဲ့မကြိုက်ဘူးမကြိုက်တဲ့ခါကျတော့ဒီဒေါသဒီဒုက္ခဝိနာပါရှုမှိုင်းရှုမှိုင်းနဲ့မမှတ်နိုင်တော့ပိုးပိုးနာတာတို့ခံခက်တာတို့ သမာဓိကမရသေးတော့ဒါမလွှမ်းမုန်းတာမလွှမ်းမင်းတော့ဒေါသတွေအတက်ဒေါသနဲ့ဗာပြက်လာတယ်အကြဒေါသပဲပြူကုသွားနော်ဘယ်လိုပြောငါဒါဘယ်လိုမှလည်းလွှမ်းမုန်းအောင်မှတ်လို့မရဘူးကြော်အောင်မှတ်လို့မရဘူးစိတ်ဓာတ်တွေကြစိတ်ဓာတ်တွေကြတာအကြဒေါသလို့ခေါ်တယ်ဒီဒုက္ခဝိနာရှိတဲ့အခါမှာအတက်ဒေါသနဲ့ကိုချမ်းစိတ်ချမ်းကြီးလည်းထားပြီးတော့လည်းမမှတ်ရအောင်အဲ့လိုမှတ်တဲ့အခါကျတမာရီအားမကောင်းတဲ့အခါကျတတိတမာရီအားမကြော်ဘူးမလွန် မှတ်လို့မနိုင်ဘူးမနိုင်တဲ့ခါကျစိတ်ဓာတ်တွေကြာလာစိတ်ဓာတ်တွေကြာရင် အကြဒေါသနဲ့လည်းမမှတ်ရအောင်ဒေါသစိတ်နဲ့မှားမှိုက်လည်းမှားတယ်ပေါ့ဗျာဘာဖြစ်လို့လဲဆိုတော့ဒကာကြီးတို့ဓမ္မကြီးတို့စိတ်ထဲမှာမှတ်ထားဖို့ရကခုနဘုရားမိန့်တာကဝေနာပဲရှုယူဘာပဲရှုယူပါခုနပါဠိလေးပြန်မှတ်တာနော်ဝိနည်းလောကေဘိဇာဒေါမနတံဘိဇာဒေါမနတကိုပယ်ဖို့ဒါကမှတ်တာ နော်ဘိဇာဆိုတာလောဘဒေါမနတဆိုတာဒေါသဒီဝေဒနာမှာရှိနေတဲ့လောဘဒေါသကိုပယ်ဖို့မှတ်တာတနည်းအားဖြင့်ကိလေသာဒါကတော့အဓိကကြတာကိုသူကပြောတာကိလေသာတွေဒီပေါ်မှာဖြစ်နေတဲ့ဝေဒနာပေါ်မှာဖြစ်နေတဲ့ကိလေသာကိုပယ်ဖို့မှတ်တာခုလိုဒုက္ခဝနာ လောဘနဲ့မှတ်မယ်ဒေါသနဲ့မှတ်မယ်ဒါမှားတယ်လို့ပြောလို့ရတော့နော်။ဘာဖြစ်ရှုမှတ်နေရလောလောဘနဲ့တွဲမှနေတယ်ဒေါသနဲ့တွဲမှတကယ်ရှုရမှာဒီလောဘတွေ ကွာသွားဖို့ဒေါသတွေကွာသွားဖို့မှတ်ရအခုကဘုန်းကြီးတို့ကလောဘဒေါသနဲ့ရှင်တွဲမှတ်တဲ့အတွက်ဒီနေရာမဟုတ်ဘူးဒီလိုမှတ်တာပဲနော်နောက်တတိယနေရာဒီဒုက္ခဝေနာခံစားနေတဲ့ဆင်းရဲကိုခံစားနေတဲ့သဘောလေးကိုသိအောင်ရှုတာအဲ့ဒီသုံးမျိုးနဲ့နော်ဒုက္ခဝေနာရှုတာကလောဘနဲ့လည်းမရှုနဲ့ချုပ်ပြောင်းဒေါသနဲ့လည်းမရှုနဲ့ဒီသဘောလေးကိုခံစားနေတဲ့မကောင်းတာကိုခံစားနေတဲ့သဘောလေးသိဖို့မှတ်တာ သိဖို့အရေးကြီးတာဒါလေးမှတ်တာနော်အောက်မှာဆက်ကြည့်မယ်နော်အဲ့လိုဒုက္ခဝိနာ ရှုတဲ့အခါမှာဒီနီးမျိုးစုံနဲ့ရှုကြည့်မယ်နံပါတ်1အကကြီးဒီဒုက္ခဝိနာကိုကပ်ပြီးတော့အတိလေးကပ်ပြီးစူးဆိုက်ဆိုက်ကပ်ရှုတာရှိတယ်ကျော်လည်းကပ်ရှုတာကိုသိခံနိုင်တော့ရှုကြည့်ပေါ့ကပ်ရှုလားဒါနာလာပြီဆိုရင်တော့အဲ့ဒီစူးဆိုက်ဆိုက်မရှုနဲ့နော်အဲ့ဒီအဲ့တော့နောက်ကခဝေး နာကျင်ခံစားမှုတွေကိုဟုတ်လားရှုမှတ်လိုက်ပင်နဲ့အာရုံရှုမှတ်လိုက် နာကျင်မှုကို ဖော့ပြီးရှုမှတ်တာအဲ့ဒီတအားနာလာပြီဆိုလို့ရှိရင်ဟိုမှာဝင်လေထွက်လေမှဝင်လေထွက်လေသွားရှုမှတ်လိုက်သုံးဖို့ဝါယောဒမှနဲ့ဝါယောဒသွားမှတ်လိုက်နော်အဲ့မှာနာကျင်နာဖော့ပြီးတော့အဲဒီဒီခါလေးလေးနာကျင်နာကိုပြန်မှတ်လိုက်နာကျင်နာကိုခောက်ခေါက်ပါလေးကနေမှတ်နေတာပေါ့ဗျာကတ်မမှတ်ဘူးနော်တိယုံလေးဖော့မှတ်နေတာအဲ့ဒီလိုလည်းမှတ်လို့ရတယ် တိတ်မမှတ်နိုင်လာတဲ့အခါကျတော့ကိုယ့်ရဲ့ပင်နာအာယုံမှတ်လိုက်သူ့ကိုခပ်ဖို့ပေါ်လေးမှတ်လိုက်ဒီလိုလဲလုပ်လို့ရတယ်နောက်တစ်ခုကတော့ဗါတယ်ဒီနာကျင်ခံစားမှုတိတိအောင်တာမှသူ့ကိုအတိလေးကပ်ပြီးမှတ်တော့အဲ့လိုမျိုးသုံးခုရှိတော့နော်ခါတလေစူးစက်စက်ကပ်ပြီးရှုမယ်ဒီခါကျလည်းခပ်ဖို့ပေါ်ရှုမယ်အဓိကတော့စူးစက်ကပ်ရှုတာပဲဖြစ်ဖြစ်ခပ်ဖို့ပေါ်ပဲရှုဒီဟာလေးတိနေကိုရေးကြည့်တယ်တိယုံမယ် သိအောင်မှတ်တာလို့မှတ်တာအဲ့လိုရှုမှတ်တဲ့အခါမှာဘုန်းကြီးတို့မရှုမှတ်ခင်ဒိဋ္ဌိခွာပြီးမှတ်ရမယ်ဆိုဒါကနကုလပိတတုံမှာပိတုတုံမှာဓာရဘုရားဟောတာအဲ့စကားတွေကိုတုံညာအဲ့မှာဒိဋ္ဌိခွာနေ၃မျိုးပေါ့နော်ဒါမဟုတ်ဆရာတော်ကြီးလာတဲ့ဒါဒီတော့ဒီသုံးလုံးနေသုံးတာအဲ့ဒီတွေကပဲဘုန်းကြီးမဆုထုတ်ပါတယ်ဒိဋ္ဌိခွာနေ၃မျိုးနံပါတ်၁ကဒီဒုက္ခဝနာ ရှုတော့မယ်ဆိုမရှုခင်မှာကိုယ်အသိဉာဏ်လေးနဲ့ခွာလာတာ ခွာတယ်ဆိုတာကဒီဒုက္ခဥနာရှုတော့မယ်ဆိုရင်ဒီခန္ဓာကိုယ်ကြီးကရုပ်ခန္ဓာကိုယ်ကြီးပေါ့ဒီရုပ်ခန္ဓာကိုယ်ကြီးရဲ့ဖောက်ပြန်မှုကြောင့်မို့ခန္ဓာကနာတာကျင်တာကြိုက်တာခဲတာယောဂဥနာတွေဖြစ်လာအဲ့ဒီယောဂဥနာကိုစိတ်ကခံစားတာစိတ်ရှိတယ်အဲ့တော့ခန္ဓာကိုယ်ကြီးကရုပ်တရားပေါ့ဖောက်ပြန်ပြည့်စည်တဲ့ဒီခန္ဓာကရုပ်တရားအဲ့တော့ခံစားနေတာလို့သိတာလို့အဲ့ဒီသဘောလေးကနံတရား ဒီကတော့ရုပ်တဘာဝနာမ်တဘာဝတက်တက်ပဲဒီထဲမှာငါလည်းမဟုတ်သူလည်းမဟုတ်ဘူးဒါမျိုးကငါမဟုတ်ဘူးငါနဲ့တွဲပြီးမမှတ်နဲ့နော်ရုပ်တဘာဝတက်တက်နာမ်တဘာဝတက်တက်တရားတွေပရမဒိဋ္ဌိခွာတာအဲ့ဒါပါငါလည်းမဟုတ်သူလည်းမဟုတ်ဘူးငါခွာတာတချို့ကြတော့သိတာလည်းငါမှတ်တာလည်းငါခံစားတာလည်းငါအဲ့ဒီကြတော့ပုံနာတာပေါ့အဲစောစောပိုင်းကတော့စောစောပိုင်းကလည်းကြိုပြီးတော့အတိနဲ့ဒီယုံနာသဘောတရားတွေကို မြင်အောင်လက်ခံဆင်ញံထားတာပါဒိဋ္ဌိဆိုတာကဘာလဲဒီနေရာမှာယုတ်တရားတွေနန္တရားတွေကငါလို့ထင်မှတ်ယူဆတဲ့သဘောပါပဲအဲ့ဒါကိုခဏခွာတာအသိဉာဏ်နဲ့ကြိုးခွာတဲ့သဘောပါပဲအဲ့လိုကြိုးခွာပြီးမှ ရှုမှတ်ရင်ပိုကောင်းတယ်နော်နံပါတ်1ကတော့ခခွေးပေါ့နော်အဲ့လိုကျင့်လာတဲ့ခါကျတော့တကယ်ကျင့်ကြံတော့ဝိပဿနာဉာဏ်နဲ့ဆင်းဆင်းပြက်လာရင်သူ့ဉာဏ်လိုက်ဒီဒီ နာယုတ်တရားနာတရားတွေပေါ်မှာယုံမတန်တရားတွေခွာသွားတာလို့ဒိဋ္ဌိတွေခွာသွားသူညာလည်းဖြစ်ဝိပဿနာညာလည်းခွာခွာခွာခွာလာတယ်နမခန်းငယ်ပေါ့ခန်းငယ်ကဘာလဲဆိုသောတာပန်အရိယာဖြစ်မှသာရင်လုံးဝဒါဒိဋ္ဌိကလုံးဝခွာပါတယ်နော်ဟိုလိုကတော့ဝိပဿနာဉာဏ်ထိုက်တာတော့သူဟာသူအထိုက်လျောက်ပဲกว่าတော့ဟိုကနာမရူပပရိစေတဉာဏ်ဖြစ်ဟို သူခန္ဓာယောဂီတဏ္ဍာမှာနာမရူပပရိစ္ဆေကညာဖြစ်သွားရင်ဩခန္ဓာကိုယ်ကြီးမှာရုပ်တဘာဝနာမ်တဘာလွဲဘာမှဖြစ်ပါလားအဲ့မှာရုပ်တဘာဝနာမ်တဘာပေါ်မှာဆွဲမြဲဒိဋ္ဌိအကွာလာပဲအဲ့ဒီလိုလည်းရှိပါတော့ဖြည်းဖြည်းနဲ့ဒီအကြောင်းကျိုးတွေသိလာမယ်အဲ့လိုသိလာတဲ့အခါမှာဒီပေါ်မှာဝိသေယုံမှန်တန်ရာကြီးကင်းပြောက်ပြီးတော့ကွာသွားတာမျိုးရှိတော့အောက်မှာဘုန်းကြီးတို့ဒါတွေကတက္ကະဒိဋ္ဌိ20ရာပြောနေကြနေပဲ ဒါတွေလည်းမှတ်ထားမယ်နော်အဲ့ဒီမာတက္ကဒိဋ္ဌိ20ဆိုတာကဒီရုပ်တရားကိုပဲငါလို့ထင်တာပဲငါမှရုပ်ရှိတယ်ဒီလိုထင်တယ်နော်ရုပ်နဲ့ငါနဲ့ရုပ်တည်တယ်ရုပ်ရှိတယ်တူတူပါပဲဗျာဒီစောင်းတွေကစကပြန်ပြန်တဲ့အခါမှာအမျိုးမျိုးပြန်ထားကြတယ်နော်ရုပ်မှာရုပ်ငါ၌ရုပ်တည်တယ်ရုပ်ရှိတယ်တူတူပဲရုပ်နဲ့ငါရှိတယ်ငါတည်တယ်ဓာတ်ရိုက်ပြောရင်ပေါ့ဗျာဒီရုပ်တရားပေါ်မှာဘုန်းကြီးကငါလို့ထင်မှတ်ထားတဲ့သဘောပဲ ဝေဒနာလည်းဒီတိုင်း၄မျိုးပဲဝေဒနာပေါ်မှာလည်းငါထင်မှတ်တာဝေဒနာငါငါဝေဒနာဒီလိုအတူတူထင်မှတ်လိုက်တာမှတ်သားမှုတင်ညာလည်းဒီတိုင်းပဲနော်ဒါပဲစုပဲပဲဝါပဲနော်တင်ညာမှတ်သားမှုကလည်းဒီတိုင်းသင်္ခါရလည်းဒီတိုင်းဝိညာဉ်ပေါ်မှာလည်းတဲ့စိတ်ဆိုဘုဒ္ဓညာသိနေတဲ့စိတ်ကငါနော်မှတ်နေတဲ့စိတ်ကလည်းငါအစာကြီးလို့ဒီလိုငါနဲ့တွဲတာပြီးတော့ယုတ်တရားမှာဒီအထင်မှားမှု ၄မျိုးရှိသလိုဝေဒနာတင်ညာသင်္ခါရဝိညာဉ်၄ခုစီပေါ့၄၅လေးနဲ့ဒါတက္ကာဒိဋ္ဌိ20လို့ခေါ်တယ်တက္ကာရာဆိုတာထင်ရှားနေတဲ့ခန္ဓာ၅ပါးတက္ကာတန်တော့ကာတက္ကာရောပေါ့ထင်ရှားနေတဲ့ဆွေလန်းပေါ်ရခန္ဓာ၅ပါးကိုတက္ကာရခေါ်တယ်အဲ့ဒီခန္ဓာ၅ပါးကိုဘုန်းကြီးတို့ကငါလို့ထင်မှတ်တာကိုတက္ကာဒိဋ္ဌိလို့ခေါ်တယ်အောက်မှာဆက်ကြည့်မယ်နော်ဒိဋ္ဌိဖြစ်ကြောင်းတရား အဲ့ဒီဒိဋ္ဌိဖြစ်ကြောင်းတရားလည်းကောင်းပါဒိဋ္ဌိဖြစ်ကြောင်းတရား၈ပါးဒါဘယ်မှာပါလဲဆိုပရိသမီတာမက္ခပါဠိတော်မှာပါပါဒါလေးဟိုအရင်ကဒုမိုက်တော်ကလည်းဘုန်းကြီးမေးဘူးပါဒိဋ္ဌိဖြစ်ကြောင်းတရားဒိဋ္ဌိဆိုခုနယုတ်တရားငါတဲ့ယုတ်တရားနံတရားတွေပေါ်မှာငါလို့ထင်မှတ်မှားမှုဖြစ်ကြောင်း၈မျိုးပေါ့ဗျာခန္ဓာ၅ပါးအကြောင်းပြုပြီးဘုန်းကြီးတို့ဒိဋ္ဌိဖြစ်တာ ဟောဒီခန္ဓာကိုရုပ်ခန္ဓာကိုလည်းငါပဲခံစားရလဲငါပဲခုနကအပေါ်ကပြောတယ်အတူတူပဲနော်ခံစားရငါသိတာလဲငါမှတ်သားတာလဲငါခန္ဓာ၅ပါးကိုအကြောင်းပြုပြီးတော့ဒီခန္ဓာ၅ပါးပေါ်မှာကိုကငါလို့ထင်မှတ်တာပါနောက်တစ်ခုကအဝိဇ္ဇာအကြောင်းပြုပြီးဒိဋ္ဌိဖြစ်ခြင်းအသိဉာဏ်မရှိလို့လို့ငါလို့ထင်မှတ်တာပေါ့ဗျာအသိဉာဏ်ရှိတော့ပဲထင်မှတ်မှာနော်မသိတော့လိုခြင်းလိုခြင်းတော့ ဆွဲလန်းဆွဲလန်းတော့ပြုလို့ပြုလို့တော့ယာယီယာယီတော့ခံရပြီတော့အတူတူပါပြိဿသမုပ္ပါဒယမသိလို့ဒီခန္ဓာကိုယ်ကြီးပေါ်မှာငါတို့ကယောက်ျားမိန်းမထင်မှတ်ပြီးလိုချင်တော့နော်လိုချင်တော့ဒီခန္ဓာကိုယ်ရအောင်လုပ်ခဲ့တယ်ရအောင်လုပ်ခဲ့တော့ဆွဲလန်းတော့မသိတော့လိုချင်လိုချင်တော့ဆွဲလန်းဆွဲလန်းတော့ဒါရအောင်လုပ်တော့ရအောင်လုပ်တော့ဦးတဲ့ခန္ဓာကြီးအနာယောဂဖြစ်တဲ့ခန္ဓာကြီးသိတဲ့ခန္ဓာကြီးဆိုရင်ဘူးဆွေငိုကြွေးရတာကြီး ဒီဒုက္ခတွေအကုန်ဖြစ်ရတာပေါ့ဒါကတော့မသိမှုအကြောင်းပြုပြီးဖြစ်တာပဲအမှန်မသိမှုနော်အမှားသိမှုအကြောင်းပြုဖြစ်တာဖတ်တာကိုအကြောင်းပြုဖြစ်တယ်ဒါကြတော့ကျွန်တော်တို့ဒကာကြီးတို့ဒါကြတော့ဘုန်းကြီးတို့ဟိုဆဆကသုံးနဲ့ကြည်မှာပုံမြင်လိုက်တယ်နော်ဖတ်တာကကောင်းတာလေးတွေးထိပေးလိုက်တဲ့အခါကျနောက်ကဟိုဖတ်တာပိဇဝေနာကောင်းတာလေးတွေးထိပြီးတော့ ဒုက္ခဝေနာပြအဲကြတော့လည်းငါခံစားတယ်ဘတ်တာမကောင်းတာတွေတွေ့ထီပြီးတော့လည်းမကောင်းတာခံစားအောင်ငါမှခံစားပြန်ပြီမကောင်းတာတွေဖြစ်ပြန်ပြီကောင်းတာကောင်းတာတွေကြတဲ့ကျင်းတော့ဝမ်းမြောက်တယ်ကဲတော့ကြဒီဖတ်တာနဲ့တွေ့ထီတွေ့ထီပြီးတာကောင်းတဲ့အောင်လည်းသူတွေ့ထီပြီးမယ်မကောင်းတဲ့အောင်နဲ့တွေ့ထီပြီးမယ်ကောင်းတဲ့အောင်တွေ့ထီပြီးတော့ကောင်းတဲ့ဝေဒနာဖြစ်မကောင်းတဲ့အောင်နဲ့တွေ့ထီပြီးတော့မကောင်းတဲ့ဝေဒနာဖြစ်တာမဝေဒနာတွေ့ထီပြီးတော့တာမဝေဒါပေမဲ့လို့ဘုန်းကြီးတို့က ခုနကဒီပေါ်မှာပဲငါခံစားတယ်သူခံစားတယ်ဒီလိုဖြစ်တော့ဒါဒိဋ္ဌိနဲ့အမြင်မှားတာသင်ညာဝအကြောင်းပြုပြီးဒိဋ္ဌိဖြစ်တယ်အဲကြောင့်ဘုန်းကြီးတို့ဒီမှာလည်းပြောကြတာပေါ့နော်ဘုဂုတ်ဆရာတော်ရတော့ဒိဋ္ဌိကိုအဓိကထားပြောသင်ညာလည်းကြောက်ဆရာကောင်းတယ်ဗျနော်ဘာလို့ကြောက်ဆရာကောင်းလဲဆိုဥမာဆိုတော့ဘုန်းကြီးခမီးတော်ရှိတယ်မွေးကြရတာငါအဖေပဲငါခမီးတော်ပဲအမှတ်သားတာတော့ခုချိန်မှာဒါရုပ်ကြီးပါနာမ်ကြီးပါလို့တော်တော်ပြောရခက်တယ်ဒါတော့ငါမှပဲ ဒါတော့ငါ့ကိုပဲဒါတော့ငါသားသမီးပဲနော်မွေးလာတယ်မှတ်ထားတော့မှတ်ထားလိုက်တော့ဒါငါသမီးငါသားသမီးရတံပဲဒါငါအမရုပ်ပဲဒါငါသမီးရုပ်ပဲငါသားရုပ်ပဲမှတ်သားတာတော့မှတ်သားတာအကြောင်းပြုပြီးဒီပေါ်ကရုပ်ရနိုင်ရလို့ဘယ်မြင်တော့မလဲနော်ဒါကြောင့်တင်ညာဇွဲရလဲကြောက်စရာကောင်းတယ်တင်ညာဇွဲကိုလည်းမှတ်ရပါတယ်ခန္ဓာ၅ပါးထဲမှာတင်ညာခန္ဓာကိုလည်းမှတ်ရပါတယ်နောက်တစ်ခုကဝိတက်ကိုအကြောင်းပြုပြီးတော့လဲဒိဋ္ဌိဖြစ်တယ် အကြံတွေးတွေမှားလာရင်လည်းပဲသူကနောက်ကအယူဆနော်ယုံနာတရားတွေမှာဘုန်းကြီးတို့ဘာအကြံတွေးလဲဒါငါသားပဲငါသမီးပဲတွေးတော့ဒါငါသားဒါငါခန္ဓာကိုပဲဒီလိုအတွေးတွေဝင်လာရင်တော့နောက်ကဒီပေါ်မှာငါပဲသူပဲထင်မှတ်တော့တာပေါ့ဗျာအာယောနိတိအာယောနိတောမနတိကာရောအကြောင်းပြုပြီးဒိဋ္ဌိဖြစ်ခြင်းနှလုံးသွင်းမှုရှိ မရှိတဲ့ပုဂ္ဂိုလ်ပေါ့နှလုံးမသွင်းတတ်တဲ့ပုဂ္ဂိုလ်မရှုမှတ်တတ်ရင်လည်းပဲဒါကဒိဋ္ဌိဖြစ်တာပေါ့နော်ဒီဥမာခန္ဓာကိုယ်ကြီးမှာဓာတ်ကမ္မထမြောင်ရှုမှတ်တတ်ရင်ဩခန္ဓာကိုယ်ကြီးဓာတ်ကြီးလေးပါလွှဲဘာမှမရှိပါလားအဲ့လိုဓာတ်သဘောတဘာဝတွေမြောင်ရှုနိုင်တော့ဒီပေါ်မှာငါသူတစ်ပါးယောက်ျားမိန်းမထင်မှတ်ထားတဲ့ဒိဋ္ဌိကကွာသွားတော့ပေါ့အဲ့လိုမစင်ញင်တတ်တဲ့ခါကျတော့ အာဒါငါပဲသူပဲဆိုင်လို့ဖြစ်တတ်တော့လူတူတယောက်သေးသွားကိုနှစ်သက်မြန်နေတဲ့ပုဂ္ဂိုလ်သေးတော့မှကိုကမရှုမှတ်တော့ဘူးမရှုမှတ်တဲ့အခါကျငါကိုသေးပြီငါသားသမီးသေးပြီငါမသေးပြီငါဖေးသေးပြီဒီလိုဖြစ်တော့နှလုံးမသွင်းတတ်တော့မသွင်းတတ်တဲ့အခါကျဒီရုပ်တဘောနံတဘောမမြင်ဘူးမမြင်တော့ဒီနှလုံးမသွင်းတတ်မှုအကြောင်းပြုပြီးတော့ခုနလိုဒိဋ္ဌိဖြစ်တယ်လို့မှတ်တာ မကောင်းတဲ့မိတ်ဆွေကိုအကြောင်းပြုပြီးဒိဋ္ဌိဖြစ်တယ်နော်ဒါကမကောင်းတဲ့ယူဆတွေမကောင်းတဲ့တွေးခေါ်တွေတချို့ယုံနာတွေကိုမပြနိုင်တဲ့ဘာသာတရားတွေပေါ့နော်ဒီဒီဒီဒီဘာသာတရားတွေကလည်းသိရေးကြီးတယ်အဲ့ဒီပုံကိုယ်တွေကသူတို့ကတော့ဒီမကောင်းတဲ့မိတ်ဆွေပဲပြောအောင်သူတို့ရဲ့ဟောပြောလည်းသိကောင်းတယ်အဲ့ဒီဟောပြောနားယောင်ပြီးတော့ဒီယူဆတွေလွဲမှားသွားတော့တကယ်ရှိတာယုံနာတရားတွေ အဲမိတ်ဆွေကောင်းတွေဒီလိုမကောင်းတဲ့မိတ်ဆွေဟောပြောမှုဆုံးမမှုနော်ဒါတော့တခြားဘာသာတွေလို့ပေါ့ဘုန်းကြီးတို့ဘာသာမဟုတ်ဘူးမှာလည်းမှာလည်းအဲ့လိုတွေဖြစ်နေဒီမကောင်းတဲ့ဆရာပေါ့လေမိတ်ဆွေဆိုတာမကောင်းတဲ့ဆရာဒါလည်းပြောလို့ရတယ်နော်ဒီမကောင်းတဲ့လမ်းညွန်တဲ့ပုံကိုအကြောင်းပြုပြီးတော့တရားမရတော့အယူဆတွေလွဲကုန်နိမလာမတွေဖြစ်ကုန်မကောင်းတဲ့မိတ်ဆွေမကောင်းတဲ့ဆရာ မကောင်းတဲ့ပေါင်းတဲ့အကြောင်းပြုပြီးတော့လည်းအယူဆအေးမှားနိုင်တယ်ဒီလိုမှတ်တာ။နောက်မှားနေတဲ့တရားဒါသိရေးခြင်းတယ်နော်မှတ်တာမယ်။မှားနေတဲ့တရားကိုနာကြားမိမယ်သင်ကြားမိမယ်ဖတ်မိမယ်အဲ့ဒါအကြောင်းပြုပြီးတော့နောက်ကနေပြီးတော့အယူဆတွေလမ်းကြောင်းတွေပါကုံလွဲကုန်တာ။နော်ကျင့်နည်းတွေပါကုံလွဲသွားတယ်။ဒါကြောင့်မို့ဘုန်းကြီးတို့ကတရားနာတဲ့အခါလဲဒီ တကယ်ကိုစာနဲ့ပေနဲ့ဟောတဲ့ဆရာသမားမျိုးတွေဒါမျိုးနာစေချင်ပါလေဖတ်မရေးမယ်ဖတ်မယ်ဆိုလည်းဒီလိုတကယ်ဒီကြခိုင်းလို့ရေးထားတဲ့စာမျိုးဖတ်စေချင်ပါလေဒီသင်ကြားတဲ့သင်တန်းတွေတဲ့တကယ်တိတိကျကျသင်ပေးတာမျိုးတွေပေါ့နော်ဒီဟောတဲ့ခါလည်းဒီတိုင်းမတိကျဟောတဲ့တရားမျိုးတွေကိုနာပေးရမယ်ဒါဆိုကောင်းတယ်တချို့ကြတော့ဘုန်းကြီးတို့လူမျိုးမှာအားနည်းချက်ရှိတာနာမည်ကြည့်ရင်နာလို့တဲ့စိတ်ရှိတော့ နာမည်မကြည်မနာခြင်းပဲလို့ဖြစ်တယ်နာမည်ကြီးဖို့အဲကိုယ်လည်းနားလည်မယ်သဘောပေါက်မယ်ဘုရားဟောတရားတွေနိမနာမှာဟောမယ်အဲ့လိုမျိုးနာဖို့တော့ရည်ကြည်တာပေါ့နော်ဒီခါလေးလေးကြတော့ဘုန်းကြီးတို့ဒီမှာလဲလာလာလျှောက်တာတွေအများကြီးရှိပါတယ်အဲတော့တရားနာခြင်းနဲ့ဗျာဘယ်လိုတရားမျိုးနာမလဲဒါမျိုးပေါ့သူကဘုန်းကြီးတို့ကမေးရတော့ပေါ့နော်ဘုသူဒ္ဓအနေနဲ့နာခြင်းနာလားအလုတ်တရားတွေကိုအလုတ်ပေးတရားတွေနာခြင်းနာ ဒါကိုဘုန်းကြီးတို့မေးပါတယ်မေးပြီးမှဘုဒ္ဓတရားတရားမျိုး နာခြင်းဘယ်ဆရာတော်ဘယ်ဆရာတော်နာအလုပ်ပေးဆိုလည်းထပ်မေးရသေးတယ်တချို့ကအာနာပါနမှတ်တာကြိုက်တယ်ချို့ကဝါယောဒမှတ်တာကြိုက်တယ်ဝါယောဒမှတ်တာကြိုက်တဲ့ပုဂ္ဂိုလ်ဆိုဝါယောဒကိုဟောတဲ့ဂါဂနာနာဟောတဲ့ဆရာတော်ကြီးတွေရှိပါတယ်အာနာပါနဆိုအာနာပါနဟောတဲ့ဆရာတော်ကြီးတွေရှိပါတယ်အဲ့လိုမူရင်တကယ်ကိုကျင့်ကြအထုတ်ပြီးတော့ ပုံကုမျိုးနာမကောင်းတယ်အဲ့လိုမှမဟုတ်ပဲနဲ့နာမည်ကြီးတာ နာမည်နာမည်ကြီးတာနာတဲ့ခါကျဘာဖြစ်လဲဆိုသူကစာပေတွေ့ကြုံလည်းမရှိဘူးတကယ်ကြင့်ကြံတာလည်းမဟုတ်ဘူးဆိုရင်အဲ့ဒါမှားဖို့ရခွင့်လားတော်တော်များပါတယ်ဒါကြောင့်မို့မှားနေတဲ့တရားရင်တရားကိုနာမိမယ်ဆိုရင်လည်းဒိဋ္ဌိဖြစ်နိုင်တယ်မှားနေတဲ့တရားတွေကိုသင်ကြားမယ်နားထောင်မယ်လေ့လာမယ်ဆိုရင်လည်းဒါလည်းဒိဋ္ဌိဖြစ်နိုင်တယ် မှန်တဲ့တရားတွေရေးထားတဲ့စာအုပ်တွေတချို့ကဘုန်းကြီးတွေရောလူတွေရောပေါ့နော်တချို့ဟောတာတွေကသူဟောတဲ့တရားတွေဘာမှကြမ်းကြမ်းမပြနိုင်သူသိတယ်လို့နဲ့ဟောတာတကယ်တော့ညဘုန်းကြီးတို့ဒီမှာဒိဋ္ဌိဖြစ်ကြောင်းဆိုဘုန်းကြီးညာနဲ့ပြောတာမဟုတ်အဲ့မှာပရိသမီတာမကပါဠိတော့သာမဏေ300 132မှာပါတယ်ကိုအားရမျိုးပြန်ပြီးတော့လေ့လာနိုင်တယ်ဒါကိုမယုံတဲ့ငါဖြတ်လိုက်ဟောတဲ့ဘုန်းကြီးသူပြောရမလို့ဒီတရားဟောလိုက်ဘယ်တရားဟောတယ် ဘယ်မှာပါတယ်ဒါကိုကတန်တရားရှိရင်ယူကြည့်နိုင်ရမယ်ဒါမျိုးပေါ့သူကတချို့ကြအဲ့လိုမျိုးတွေမပြောဘူးဗျတခါလေးလေးစာအုပ်တွေကျောင်းနာမှာလာထားတယ်ဘယ်ဆရာတော်ရေးမှန်းမသိဘူးဒါမျိုးတွေပေါ့ဟိုလည်းကျောင်းမှာလောက်တာဘယ်သူရေးမှန်းမသိဘူးပြီးတော့ဟိုဒီတချို့ဟာတွေကမှားတာနဲ့မှားတာနဲ့ရောထားတယ်ပေါ့လေအဲ့ဒါမျိုးတွေပေါ့သူကအဲ့လိုလှည့်ပြလိုက်တာ အဲဖရီးရတယ်ဆိုတော့အဲ့မှာတချို့ကလည်းယူတာပေါ့ဗျာယူဖတ်အဲ့တော့မှားတဲ့တွေးခေါ်ယူစာတွေဝင်သွားပြီဆိုရင်အဲ့ဒါဘာဖြစ်လဲခုနကမှားတဲ့စာတွေကိုဖတ်မိတဲ့အတွက်အဲ့ဒါအကြောင်းပြပြီးဒိဋ္ဌိဖြစ်တယ်ဒီမှာအောက်မှာဆက်ကြည့်မယ်နော်ဒါလေးကိုပဲနံပါတ်1ခန္ဓာ၅ပါးမသိရင်လည်းဒိဋ္ဌိဖြစ်တဲ့အတွက်ခန္ဓာမသိမှန်မသိနော် ခွန်ကြီးတို့ဒီမိုးဆရာတို့ရဲ့ဆောင်းပုဒ်ကိုတချို့အရပြင်ထားပါတယ်အဝိအဝိဇ္ဇာဆိုအမှန်မသိတာကိုပြောတယ်ခန္ဓာမသိမှန်မသိတွေ့ထိအမှန်မှာ တွေ့ထိတယ်ဆိုတာဖတ်တာကိုပြောတယ်ကောင်းတာတွေတွေ့ထိမကောင်းတာတွေ့ထိပေးတာအမှတ်မှားတယ်ဆိုတာတင်ညာကိုပြောတယ်တင်ညာမှတ်တင်ညာမှားခဲ့ရင်ယုံနာတရားပေါ်မှာငါဖေပဲငါမေပဲငါသားပဲငါသမီးအမှတ်မှားရင်ဒါဒိဋ္ဌိဖြစ်တော့ပါယုံနာရလို့မမြင်တော့နော်ပြီးတော့ သူယုတ်ပေါင်းသင်းဆိုတာကလူယုတ်မှပေါင်းသင်းတာမိတ်ဆွေဆရာကောင်းမဟုတ်တဲ့ပုဂ္ဂိုလ်ကိုဆရာတင်မိတာအဲမျိုးပြသူယုတ်ပေါင်းသင်းနှလုံးသွင်းလွဲအာယောနိတော်မဏိကာရပြောတယ်နော်ဆင်ញနှလုံးသွင်းကိုမတတ်ရင်လည်းပဲဒိဋ္ဌိဖြစ်တယ်ကြံချင်းမမှန်ဆိုဝိတက်အမှန်ကန်တဲ့အမှားတွေအကြောင်းအရာတွေကိုစဉ်းစားတွေးနေရင်နော်နောက်ကြားနာပြန်တရားတွေကိုကြားနာတဲ့ကကြားနာတာတွေမဟုတ်ဘူးနော် သင်တာတွေရောလေ့လာတာတွေရောဖတ်တာတွေအကုန်လုံးပဲအဲတော့ဆရာတို့ရေးတဲ့အတိုင်းကြံချင်းမမှန်ကြားနာပြန်ဧကတရားမှားဆိုသူကလိုရေးတာဤရှိပါတွင်တခုပင်ကြောင့်အမြင်ရွင်းဖောက်ဒိဋ္ဌိရောက်တောက်လျှောက်အပေသွားဒီဒိဋ္ဌိတွေရှိနေတော့မကောင်းတဲ့ပုံပေါ်ရောက်နိုင်တယ်ဒါလေးမှတ်ထားမယ်နော်ဒီခုနက ရှင်မျိုးပဲဒီတိုင်းပဲမှတ်မှာဒါမှမဟုတ်ဘုန်းကြီးတို့ဒီအောက်ကဆောင်းပုံလေးမှတ်မှာပေါ့လေတကူနဲ့မှတ်ထားရင်လည်းလုံလောက်ပါတယ်နော်အဲ့လိုလည်းမှတ်မှတ်ထားပေါ့ပြီးတော့မှနောက်ဆုံးဒုက္ခဝေဒနာသဘောကို မှတ်ရသည့်ရည်ရွယ်ချက်၃မျိုး ဒုက္ခအောင်တော့မှတ်တဲ့ခါကျဘုန်းကြီးတို့တိခါစိတ်ရှိမှမှတ်စေချင်ပါတယ်တိခါနိုင်မှမှတ်စေချင်တယ်ဒုက္ခအောင်နဲ့မှတ်ကြည့်လိုက်ကိုယ်မှတိခါနိုင်အောင်မကောင်းသေးရင်တော့အမှတ်နိုင်တိခါနိုင်အောင်ကောင်းနေတော့တိခါပြီးမှတ်ရတော့အဲတော့ဒုက္ခအောင်နဲ့မှတ်တယ်ဆိုတော့ခန္တီတောင်ရစိတ်ပါဠိလိုတိခါနဲ့စိတ်အာကောင်းမှတ်ကြနော်ဒုက္ခအောင်နာသဘောကိုခံစားနေတဲ့ဆင်းရဲဒုက္ခခံစားနေတဲ့သဘောလေးကိုသိအောင်မှတ် မှန်ရင်မှန်နေတော့စိတ်ကဒီပေါ်မှာကတ်သွားတမာရီအကောင်လာပြီဆိုတော့မှတ်နိုင်လားအဲတော့ဒုက္ခဝိနာမှတ်ခြင်းအပြင်ရည်ရွယ်ချက်ကဘာလဲဆိုတော့တရားမှတ်တယ်ဆိုတော့ဘုန်းကြီးတို့ခဏခဏပြောပြပါတယ်ကိုယ်စိတ်ကိုယ်ခန္ဓာကိုသိခံမှခန္ဓာကိုယ်ကလည်းဒီလိုဟိုလှုပ်လိုက်ဒီလှုပ်လိုက်ဆိုရင်ဒါဒုက္ခဝိနာပျောက်သွားတယ်ငြင်းငြင်းတက်တက်ထားခန္ဓာကိုယ်လည်းသိခံကိုယ်စိတ်ကိုလည်းသိခံတယ် ကိုယ်စိတ်ကိုယ်ခန္ဓာကိုသိခနိုင်ရင်ဘယ်သူမှဆိုသိခနိုင်အဲ့ဒါမှတ်တာတရားထုတ်တဲ့ရှိအကျိုးကဘုန်းကြီးတို့တရားလုပ်တဲ့ကဘယ်သူနဲ့မဆိုဆင်ပြောင်းနေတတ်တယ်တကယ်တရားရှိလားတရားမရှိရင်တော့ဘုန်းကြီးရောလူရောဘုန်းကြီးလည်းကြည်လို့ရအာဟိုပုဂ္ဂိုလ်နဲ့ဆင်မပြေဒီပုဂ္ဂိုလ်ပြောတော့တရားလုပ်နေတယ်အဲ့ဒါသဘာဝမကြောက်ဘူးနော်မှတ်တာတကယ်ကိုတရားနဲ့နေတဲ့ပုဂ္ဂိုလ်ဒုက္ခအောင်တာကိုတကယ်ကိုရှုမှတ်နိုင်တဲ့ပုဂ္ဂိုလ်မျိုးကြရင်သိခနိုင်စိတ်ကအလိုလိုအကောင်းလာတယ် ဘာလို့လဲဆိုကိုယ်ခန္ဓာကိုယ်စိတ်တော်သိခါနေမှာတော့ဉာဏ်တဲ့ပုဂ္ဂိုလ်ဘာသိခံဖို့သိခံတော့ဘာခက်တာမှလွယ်သွားတော့နံပါတ်1ခန္ဓာကိုယ်ကြီးကဒုက္ခသဘောတဘာဝကိုယ်တိုင်မြင်လားလူတွေကဒီဒုက္ခမမြင်တဲ့အခါကျခန္ဓာကိုယ်ကြီးဘာဖြစ်နေလဲချမ်းသာတယ်ပဲထင်တာဒုက္ခဖြစ်လိုက်လှုပ်လိုက်လှဲလိုက်ဒီလိုလှုပ်နေဟောကိုယ်ခန္ဓာကိုချမ်းသာတယ်ဖြစ်ထင်တော့လိုချင်တာပေါ့ဗျာသဘောကျတော့နှစ်သက်တော့ဒါပဲ ဒုက္ခမြင်လာရင်တော့ခဏကြီးကိုမနှစ်သက်တော့ဘူးရသဘောမကျတော့အဲ့မှာလောဘကွာသွားတာပဲဒုက္ခသဘောတဘာကိုတကယ်မြင်ရင်ဒီပေါ်မှာမလို့ခြင်းဘူးဗျဒါကြောင့်မို့ဒုက္ခမြင်အောင် ရှုနိုင်တဏှာကွာတယ်နော်ဒိဋ္ဌိကွာအောင်ရှုဖို့လိုတယ်လို့တဏှာကွာအောင်ရှုဖို့လည်းလိုတယ်ခန္ဓာကိုယ်ရဲ့ဆင်းရဲကိုတကယ်မြင်များသောအားဖြင့်အသက်ကြီးလာတဲ့အခါခန္ဓာကိုယ်ဆင်းရဲတွေပို့တွေးလိုက်ကျမ်းမာရေးမကောင်းတဲ့အခါဆင်းရဲတွေပို့တွေးလိုက်ဒါကို ဒီခါတလေသီးခံပြီးတော့ကြည်ရတယ်ဟောခန္ဓာကိုယ်ကြီးကချမ်းသာတာတခုမှမရှိပဲဆင်းရဲကောင်ဆင်းရဲဆင်းရဲတဲ့ဆင်းရဲတဲ့ခန္ဓာကိုယ်ကြီးပဲဒီသဘောပေါက်တာသဘောပေါက်လိုက်ဒီပေါ်မှာလိုချင်တာတွေနှစ်သက်တာတွေတွေ့တာတွေမရှိတော့အလိုလိုကြွားကြသွားတယ်ဒါကြလောဘတဏှာခွာတယ်ပေါ့ဗျာနောက်ကြတော့ဒီဒုက္ခသဘောလေးဒုက္ခသဘောသဘောလေး တိတိတိတိမှတ်လိုက်ဖြည်းဖြည်းတုံနာလဲယောနာလဲတုံနာလဲယောနာလဲပြုံးလဲစိတ်ကအိမ်မှာကတ်သွားတယ်ကတ်သွားရင်ကတ်သွားရင်လည်းဖြည်းဖြည်းနဲ့ကတ်သွားရင်လည်းဒီတမာရီအကောင်းတာနဲ့သူတမာရီနဲ့လွှမ်းဖို့ကြော်လွှားသွားတာလုံးဝကြီးတော့ချုပ်သွားတာမဟုတ်ဘူးနော်ဒီဒုက္ခဒုက္ခဝနာကြော်လွှားတာဒုက္ခဝနာလာလိုက်မှာဒုက္ခဝနာလာလိုက်ဒီဒုက္ခဝနာလည်းလုံးဝချုပ်သွားဘူးဒုက္ခဝနာပြန်ပြောက်သွားဒုက္ခဝနာပြန်ပေါ်လာဒါမျိုးဖြစ်တယ်နော် ခုကတော့ဒုက္ခဝနာ ရှုမှတ်တဲ့ရည်ရွယ်ချက်ဒီဒုက္ခသဘောတဘာဝသိမြင်ပြီးတော့တတိတမာရီနဲ့ကြော်လွှားသွားတဲ့သဘောမျိုးကိုယ်တိုင်ကိုယ်ကြမြင်စေခြင်းလို့ဘုန်းကြီးတို့ဒုက္ခဝနာ ရှုမှတ်ခိုင်းပါတယ်။ဒီနေ့ဒီလောက်နဲ့တော်မယ်နော်။ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖုန်ဉဏ်လေးပါကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။